ရာသူလာဆန်းရှိရဲ့ဥပုံနေသန္တိတရာမှာဒီဘုဒ္ဓနာယုတ်တာမှာဟောသောတရားတော်တဲ့တရားရဲ့နာမည်ကပြုသူအသိခံသူအဟောင်းတဲ့ပြုသူအသိခံသူအဟောင်းတရားနာမည်ပါလေ နားလဲတယ်မလားနားလဲပြီးရပါနားလဲပါရင်တရားနာမလဲလွယ်ပါတယ်ရှိကတွင်ကျင်နေတဲ့သကလုံးပါပဲကမ္မပฏิတန်ယုတကထာဆိုတော့ကံနဲ့ဆက်စပ်တဲ့တရားတဲ့နေ့စဉ်နေတိုင်းယောဂီတွေဝိပဿနာတရားပဲနာကြားနေရတယ်ဝိပဿနာအခြေခံဖြစ်တဲ့တရားတွေလည်းနာကြားဖို့လိုတယ် ကိုနေရာကိုဌာနကိုပြန်သွားတဲ့အခါမှာလည်းပဲအကြောင်းအားလျော်စွာတွေ့ကြုံရတဲ့ပြဿနာတွေကိုသိခံပြီးတော့ဖြေရှင်းဖို့နှလုံးသွင်းတတ်ဖို့ဒါတွေလူတွေအယံမုံဒီတရားကိုဟောပြီးပါတယ်ကံနဲ့ဆက်သက်တဲ့တရားမိမိကိုယ်တိုင်လည်းပဲဒီလိုအဖြစ်မျိုးနဲ့ ကျွတ်ကျွနေရတဲ့အတွက်ကြောင့်မို့ကိုကင်းစာပြီးတော့ဒီတရားဟောပေးတာပါတရားနာတဲ့ယောဂီတွေကရိပ်သာရဲ့စိတ်ကန်းကရှိတယ်ရိုးရိုးနေ့တွေမှာဆိုရင်နေ့လက်နှစ်နာရီကိုတရားပွဲစဟောတယ်နှစ်နာရီကိုတရားဟောတယ်ဆိုရင်နှစ်နာရီမထုမီ10မိနစ်လောက်ကလေးကနေရာအရှင်သစ်ယူပြီးသားဖြစ်စေရတယ် ဥပုံနည်းများမှာဆိုရင်တော့တဏှာကြီးခွဲမှာတရားဟောတယ်တဏှာကြီးခွဲမှာတရားဟောတယ်ဆိုရင်တဏှာကြီးထုတ်ပြီးကြတဲ့ကိုကမိနစ်30ကာလပြင်မှာနည်းနည်းပါးပါးပြုစရာပြင်စရာဒီသွားစရာလည်းအစရှိတဲ့တွေ့ရမို့အရှင်သစ်ပြုပြင်ပြီးတော့တဏှာကြီးမကွဲမီမခွဲမီကာလ10မိနစ်လောက်မှနေရာယူပြီးသားဖြစ်စေရတယ်ယောဂီဆိုတာတရားအောက်ထုတ်တာနဲ့တရားနာတာ တရားစစ်တာဒါယောဂီများရဲ့အလုပ်ပဲအတိအပြည့်အလုပ်ယောဂီတွေမှာဘာမှမရှိဘူးဘာမှမရှိဘူးဒါကိုလုပ်ငန်းကိုသိစေရတယ်သိစေနေတိုင်းလုပ်တဲ့လုပ်ငန်းတွေကကိုကတဏှာရီကွဲတရားနာပြီမဲ့အချိန်ကအမမီဘူးခင်မီမရောက်ဘူးမနေ့အာယုံစွန်းစားမယ်နေစွန်းစားမယ်ဆိုရင်ဆွမ်းမစားမီ15မိနစ်မိနစ်နဲ့ဆက်လို့ရတန်းစီပြီးတော့နေရယူရတယ်မဟုတ်လားဒါလေးတွေက ဟိုဗိဆာတော့နေရာယူလွယ်တယ်ပေါ့ဗိဆာနေတော့နေရာယူလွယ်တယ်ကင်မောင်ကြီးထိုးတာကိုနားထောင်နေကင်မောင်ကြီးမထိုးသေးဘူးလားမထိုးသေးဘူးလားနားဆွင့်ပြီးတော့ဒီလိုနေတယ်တရားနာခါဒီတိုင်းပဲပေါ့တရားတရားဘယ်တော့နာရပါလိမ့်မလဲဘယ်တော့နာရပါလိမ့်မလဲဆိုတော့တရားနာမယ်အချိန်ကိုငန့်လင့်စောက်ကြည့်နေဖို့လိုတယ်ဒါလေးဒီနားလည်ထားမှပြုသူအသစ်ခံသူဟောင်းလို့ လူတွေမှာအဝိဇ္ဇတဏဆိုတဲ့ဝုမိတန်တရားဝုမိတရားနှစ်ပါးမကင်းသေးတဲ့ပုဂ္ဂိုလ်တွေမှာယဟန္တာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေမှာတန်တရားကျင်လေကြရတယ်အဝိဇ္ဇတဏဆိုတရားနှစ်ပါးရောက်တန်တရားကျင်လေကြရတဲ့ကိလေသာမကုန်ခန်းသေးတဲ့ပုဂ္ဂိုလ်တွေမှာကံတရားဆိုတာပြုမိကြတယ် ကုသကံဆိုတာရှိတယ်အကုသကံဆိုတာရှိတယ်ပြုမိတတ်တယ်ပြုမိတတ်တယ်ကြံမိတတ်တယ်ကုသကံတော့အထူးပြောစရာမလိုဘူးပေါ့ကောင်းတဲ့ကံကိုအကုသကံဆိုတော့ပြုမိတတ်တယ်ပြုမိတတ်တယ်ကြံမိတတ်တယ်ပြုမိပြုမိကြံမိတဲ့အကုသကံဟာကံဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်ဒီကံဟာမိမိကိုအကျိုးပေးတော်မယ် ဘယ်နည်းနဲ့မှလွတ်မြောက်တဲ့နေရာဆိုမရှိဘူးဘယ်နေရာမှာမှမရှိဘူးဒီပြုထားတဲ့အကုသိုလ်ကံတွေကမိမိကိုအကျုပ်ပေးမယ်ဆိုအစင်သိမ့်ပဲဒါရောက်ရှေ့ကသူတော်ကောင်းပုဂ္ဂိုလ်တွေဟာမိမိကိုတတ်တဲ့ပုဂ္ဂိုလ်ကိုပင်လျင်မတတ်ဘဲနဲ့ရှောင်ကျင်သွားရတယ်တန်တရားဝတ် ခံရမှာစိုးလို့ကိုရန်သူဖြစ်တဲ့ပုဂ္ဂိုလ်ကိုမိမိကိုအကျိုးစီးပွားပစ္စည်းအလုပ်တဲ့ပုဂ္ဂိုလ်ကိုကိုတတ်တဲ့ပုဂ္ဂိုလ်ကိုပင်လင်းသာသမီများကိုဆုံးမခဲ့တယ်ရန်ကိုမရှိသေးနဲ့တဲ့မိတ်ကိုသာရှိစေရတယ်ရန်ကိုတူစေရတယ်မိတ်ကိုရှိစေရတယ်ရန်ကိုတူစေရတယ် မိတ်ဆွေကောင်းဆိုတာအမတန်ရခဲ့တယ်ဒါကြောင့်မို့မိတ်ဆွေကောင်းဟူတော့ရှိစေရတယ်ရန်ကိုတူစေမိတ်ကိုရှိစေတဲ့ရန်ကိုဘာဘာလို့ရမှာတော့မိတ်ကိုဘာလို့ရမှာတော့နားလေထားတော့ကိုလုတ်တဲ့ကိုပြောတဲ့ကိုကြံတဲ့အကုသကံတစ်ခုဟာမိမိကိုပဲအကျုပ်ပေးမှာအမှန်ဖြစ်တဲ့တရားမို့အကုသကအကျုပ်ပေးပြီဆိုရှင် အမတန်ဆင်းရဲတယ်အမတန်မှဆင်းရဲတယ်ဒါကြောင့်အကုသိုလ်ကံကိုရှောင်ရှားဖို့နေ့စဉ်နေ့တိုင်းတရားရည်နာကြတဲ့ပုဂ္ဂိုလ်တွေတရားထိုင်တဲ့ပုဂ္ဂိုလ်တွေဟာဘောဓံတရားကြီးကလွန်မြောက်ရေးတရားကိုအထုနေကြတာပဲဒါကြောင့်အကုသိုလ်ကိုရှောင်ရှားဖို့ရည်သာထဲမှာတရားအထုနေတဲ့အခါမှာတော့ကုသိုလ်တွေဖြစ်နေပြီမဲ့လည်းပဲ အိမ်ပြန်ရောက်တဲ့အခါမှာအကုသိုလ်တွေဖြစ်သွားတတ်တယ်အဲတော့အကျိုးမများဘူးပေါ့ကိုနာကြထားတဲ့တရားတွေအထုထားတဲ့တရားတွေကမိမိအတွက်ကျေစုမများပဲဖြစ်နေတတ်တယ်အေရောက်တော့အကုသိုလ်ကြီးထဲမှာဝင်နေရင်ရိတ်တထမနေတော့တရားတွေကကိုယ့်အတွက်အလဟာတဖြစ်နေတယ်ဒါအတုဘုယူဆိုင်ဖို့ယတနာဆိုတဲ့ တည်တံတဲ့ဗရမယတနာကြီးဟာမတုံ့တတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အတုံးမကြပဲနေတတ်တယ်အမတန်တန်မှုရှိတဲ့တရားတွေကိုနာကြားထားပြီးတော့အထုထားပြီးတော့အတုံးမချဘူးအတုံးမပြူဘူးဆိုရင်မိမိအတွက်အကျိုးမရှိဘူးပြည်တံဗရမယကိုရထားတဲ့ပုဂ္ဂိုလ်ကတုံ့တမယတနာရဲ့တန်မှုကိုနားလည်မှတုံ့တတယ်နားမလည်တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တွေကြတော့ပြည်တံတဲ့ဗရမယပြင်ဖြစ်ပြီးမှလည်းပဲ အသုံးမကြတဲ့အတွက်ဥညာထဲမှာဉာဏ်ကမရှိတော့အလဟာသဖြစ်သွားတတ်တယ်ယတနာဟူတုံတစုံတစ်ခုဝတ္ထုအမျိုးအဖို့နဲ့ပြီးပီတံလှိလိသုံးမိသူကအသုံးမကြလင်ကြဲရရာ၌မြေမှပေါ်ထွက်ယတနာဘော်တော်များပေါ်တော်လားသို့သုံးစားမဝင်ကျိုးမထင်ဘူးတဲ့ကြံကသူတို့ဆိုတယ်ယတနာဟူတုံတစုံတစ်ခုဝတ္ထုအမျိုးအဖို့နဲ့ပြီးပီတံလှိလိ လုံးမြည်သူက သုံးမကြလင်ကြဲ့ရရာနိုင်မြေမှပေါ်ထွက်ယတနာဗရမယပေါ်တော်လာသို့သုံးစားမဝင်ကြုံမထင်ဘူးကြဲ့တွေဟာအစာရှာတဲ့ခါကျတော့ခြေနှစ်ဖက်နဲ့ရက်ဆံကြုပ်ပိုင်းလေးတွေတီကောင်လေးတွေကိုသူရွေ့ရွေ့တော့စားသူရက်တဲ့အခါမှာပေါ်ထွက်လာတဲ့ပြည်တန်တဲ့ဗရမယယတနာကြီးကိုကြတော့သူကတန်ဖို့မထားဘူး တီကောင်လေးဆံပိုင်းပြိုးလေးလောက်တန်ဖိုးမထားဘူးသူကနားမှမလဲပဲကိုယတနာဗရမကြီးမှသူကမသိဘူးအဲ့တော့ဒီကြက်တွေဟာဒီကောင်လေးတွေပဲရွေ့ရွေ့ပြီးတော့စားတယ်ဆိုင်ကျုပ်ပိုင်းလေးပဲရွေ့ပြီးတော့စားသွားတယ်ပုံကောင်လေးပဲရွေ့ပြီးတော့စားသွားတယ်ဗရမလုံးဝင်ကြတော့သူဘာမှသုံးမတားဘူးအလားသာဖြစ်သွားတယ်တန်ကဒီလိုဆိုတယ် အကြောင်းမဂါဒီဝဆရာတော်ကြီးကယတနာဟူတုံတစုံတခုအဖို့နဲ့ပြီးပိတန်လိလိသူမိသူကသူမကြလင်မြေမပေါ်ထွက်ကြက်ရရနဲ့ယတနာဘရမြပေါ်တော်လာသို့သုံးစားမဝင်ကြိုးမတင်ဘူးခုလည်းပဲရည်သာထောင်းနေပြီးတော့တရားတွေအထုံးလို့တရားတွေနေ့စဉ်နေ့တိုင်းနာကြားလို့ဒီနတန်မှုရှိတဲ့တရားတွေပဲလိုက်နာစရာတွေကြည်ကြံစရာတွေပွားများစရာတွေအထုစရာတရားတွေကြီးပဲဒီအပံကတော့ ဆင်ပြေဘူးကလေးဆင်ပြောတယ်ဒီလက်သမားဟိုဒီကမလုပ်ပါနဲ့ဟမ်ဒါအဲ့တော့အိမ်ရောက်တော့ဒီတရားတွေကိုယ်အတွက်အသုံးမချတာဘူးဆိုရှင်ယောဂီတွေမှာအကျိုးများပါမလားမများဘူးနော်သူမများနေတတ်တယ်နားလည်ထားကံတရားရဲ့သဘောတရားကိုစပြောပြမယ် ဗန္တာနေတံကမ္မနာမအနနိရောဓတိသဗ္ဗသောသဝိသေသံနိတိတဝါပိသမယံမိဝိပိစိတုံတန္တာနေတံကမ္မနာမအနနိရောဓတိသဗ္ဗသောသဝိသေသံနိတိတဝါပိသမယံမိဝိပိစိတုံမိမိရဲ့တန်တမှာကာယကံတွေဝစီကံတွေမနောကံတွေဆိုတာဖြစ်တတ်တယ်ဖြစ်ပေါ်လာတယ်တဲ့ အဲ့ဒီဖြစ်ပြီးတဲ့ကံတရားတွေပြီးပြုတ်ပြုတ်ပြီးခြင်းပျော့ပျော့ပြီးခြင်းကြံကြံပြီးခြင်းပျောက်ပြက်သွားတာမျိုးမဟုတ်ဘူးတဲ့တတ္တိတွေကြံရစ်တယ်အကျုပ်ပေးဖို့ရံတတ္တိနှစ်တွေကြံရစ်တယ်ကုသိုလ်ကံပဲဖြစ်ဖြစ် အကုသိုလ်ကံပဲဖြစ်ဖြစ်မိမိမှာဖြစ်ပြီဆိုရှင်ကာယကံတွေဖြစ်သွားပြီကာယကံကုသိုလ်အကုသိုလ်တွေဖြစ်ပြီး ဝစီကံကုသိုလ်အကုသိုလ်ကံတွေဖြစ်ပြီးမနောကံကုသိုလ်အကုသိုလ်ကံတွေဖြစ်ပြီးဆိုရင်မိမိမှာဖြစ်ပြီးတဲ့ဒီကံတွေကုသိုလ်အကုသိုလ်ကံတွေဟာပြီးပြီးပျောက်ပျောက်ကွယ်ပျောက်သွားတာမျိုးမဟုတ်ဘူးတဲ့သတ္တိနှစ်ကြံရင်တဲ့အကျုပ်ပိဖွင့်ရအတွက်ဒါတန္တနေတံကာမနာမအနနိရောဓတိသပါသောလုံးဝချုပ်သွားတာမျိုးမဟုတ်ပါဘူးတဲ့အကျုပ်ပိကိုကံကိုပြုသူကိုဘဝသံတရားတလျှောက် ကောင်းကျိုးမကောင်းကျိုးအကျုပ်ပြုကိုရန်အတွက်တတ္တိနှစ်ကြံရစ်တယ်သာဝိသေသာနိဒေတဝပိသမယမဝိပစ္စည်းတုံအကြောင်းတိုက်ဆိုင်ပြီးဆိုရင်မျက်နှာကြီးငယ်မလိုက်မောချဧကံဒီကံအကျုပ်ပြုလိမ့်မယ်ဒါကြောင့်ကိုပြုတဲ့ကံကကိုယ့်ကိုအကျုပ်ပြုတယ်သူမြတ်ကိုအကျုပ်ပြုသလားကိုယ့်ကိုအကျုပ်ပြုသလား ကုကျုပ်ပြတဲ့ဆိုရင်ကုသိုလ်ကံဆိုတော့ဟုတ်ကဲ့အကုသိုလ်ကံကိုခံရတဲ့အခါမှာကောင်းကျိုးကိုခံရမှာလားဆိုကျိုးကိုခံရမှာလားဆိုကျိုးကိုခံရမယ်အကုသိုလ်ကံဆိုရင်ပြုဖို့ကောင်းသလားပြောဖို့ကောင်းသလားကြံဖို့ကောင်းသလားမကောင်းဘူးမကောင်းမှန်းသိရင်မလုတ်ပဲရှောင်ဖို့ပဲယောဂီတို့မလုတ်ပဲရှောင်ဖို့ပဲဟမ် တတိနှင့်ကိုမှခြံရစ်တယ်ကြံရစ်တယ်ရေမွှေးပလင်းလေးတစ်လုံးရေမွှေးတွေကုံသွားတဲ့ခါကျတော့တလားနှစ်လစသည်ကြာပြီမဲ့အဲ့ဒီပလင်းလေးကိုသွားပြီးတော့နှံကောင်းနဲ့သွားနမ်းရှူလိုက်တဲ့ခါကျတော့အနမ်းလေးကမှုေးနေမလားနမ်းနေမလားအဲ့ဒီပလင်းထဲမှာရေမွှေးကရှိသေးရဲ့လားအသုံးပြုပြီးတဲ့အိမ်သာမိလာခွက်ကြီးတွေစိတ်ကြောပြီးတော့ထားပေးမဲ့ သွားပြီးတော့နားတဲ့အခါကျတော့နာနေမလားမှုနေမလားဟောမှုနာနေမယ်ငပီတို့ဘာတို့ထုတ်ထတဲ့ဖက်ရွက်တွေစိတ်ကြောပြီးတော့ထားကြည့်သွားနန်းကြည့်သူအနာမရပဲဘူးလားတကယ်ပဲဒါဒါပဲမလဲပဲဒီပစ္စည်းတွေကဝတ္ထုတွေကတော့ရှိသေးရဲ့လားဟောအဲ့ဒီလိုပဲယောဂီတို့ကိုပြုထတဲ့ကံဟာကိုယ်မှာပဲကြံရစ်တယ်တတ္တိတွေကြံရစ်တယ်တဲ့ သန္တာနေတံကာမနာမအနနိရုတ္တိသဗ္ဗသောအဘိဓမ္မာရဲ့သဘောတရားကာမနိယမသဘောတရားအရာဥပတိပင်ခေါ်တဲ့ဒီခဏပြီးသွားလို့ချုပ်ဆုပ်သွားပြီမဲ့တဲ့လာဝီသေးသနိတိတွာပြီဒီအကျုပ်ပိဖွင့်ရအတွက်တခါလဲအနှံထားခဲ့တယ်တတိတွေထားခဲ့တယ်သမယံမဝိပ္ပစီတုံအကြောင်းညီညွှန့်ရဆိုရင်တော့ဒါအကျုပ်ပိမှာအမှန်ပဲတဲ့ သားကောင်ကိုလိုက်တဲ့ခွေးဟာမမှီမီတော့သားကောင်ကသက်သာတယ်ဟောမှီပြီဆိုရင်ခွေးကသားကောင်ဘာလုပ်တယ်လဲကိုက်တာတာပါပဲအသိကအသိကိုက်တာပဲယောဂီတို့အကုတုကအန်တီတိုင်းပဲကုတုကံလေးကနည်းနည်းအကျိုးပေးနေလို့အကုတုကံကြီးကဒီလိုရပြီးတော့နေတာဟော ကုသိုလ်ကံလည်းရက်ဆဲသွားရောအကုသိုလ်ကံကြီးကချက်ချင်းသူ့ကိုဇက်ကိုခါလေပင်ကိုတခါတည်းဖောက်ပြီးတော့ကြိုက်တာပါပဲဒါရောအကုသိုလ်ကံဆိုတာမပြူကောင်းဘူးမပြောကောင်းဘူးမကြံကောင်းဘူးဒါနှက်လေထားရတယ်နှက်လိုက်တယ်မဟုတ်လားနှက်လိုက်ထားဖို့လူပါလေသိရကြီးတယ်အဲတမ္မာဝတိဝတ္ထုတို့သကုပလာမတိဝတ္ထုတို့ကိုယောဂီများစဉ်းစားကြည့်ပါလား တမ္မာဝရီမှုရှိတဲ့မိဖုရားရှိဘဝကတမ္မာပဝင်စားနေတဲ့ခြုံတော်ခြုံထဲမှာခြုံဘိုးလေးထဲမှာတမ္မာပဝင်စားနေတဲ့ယဟန်တစ်ပါးကိုသူတို့ရိတ်ချုပ်ပြီးတော့မိလှုံချင်တဲ့အတွက်ကြောင့်မို့အဲ့ဒီမြက်ပင်လေးတွေသက်ခက်ချက်သေးရွှေချောင်းလေးတွေသွားပြီးတော့မိရှူတဲ့ခါကျတော့ အဲ့ဒီမိရှုတဲ့သူတို့မိရှုနေသည်အဲ့ဒီခြုံမိုးလေးထက်မှာနေတဲ့တမန်ပေါင်းဝင်စားနေတဲ့ယဟန်ကိုမမြင်တဲ့အတွက်ကြောင့်မို့သင်ရွယ်တခက်တွေမြစ်တွေမိလုံသွားတဲ့ခါကျတော့ယဟန်ကကြံရစ်တာယဟန်ကကြံရစ်တာအာဒီဒီယဟန်ကဘရင်ကိုကိုတဲ့ယဟန်ပဲကေမြပြီးသွားမယ်ဆိုရင်တို့တော့မိမိမင်းတန်ထိတော့မှာပဲဆိုပြီးတော့တမန်ပေါင်းဝင်စားတဲ့ပုဂ္ဂိုလ်ကအသိမမသိပဲကိုမိလုံလည်းမသိဘူးမသိဘူး ပြန်ပြီးတော့အဲ့ဒီသေရွက်တက်ခက်တွေနဲ့ပြန်ပြီးတော့ပုံတော့ပြန်မိရှူတော့အဲ့ဒီအကုသိုလ်ကံကြောင့်ဥဒိဏရှင်မြင်ကြီးမိဖုရားဖြစ်တဲ့သမ္မာဝတိမှုရှိတဲ့မိဖုရား900ဟာမာဂန္ဒီရဲ့အလုတ်ပြန်မှုကြောင့်နန္ဒုံကြီးမိလုံသွားတဲ့ခါမှာသူတို့မိလုံတဲ့ခံယူသိသွားသိသိရတာမဟုတ်ဘူးလားကြားဟုတ်တယ်မဟုတ်လားအဲ့ဒါအကုသိုလ်ကံလောသလားပြစ်လို့လောသလားပြစ်လောသလားမလောဘူးနန္ဒုံသမ္မာဝတိ မှုရှိတယ်မိဖုရား900နေတဲ့ဒီနန်းတော်ကြီးတစ်ခုလုံးလို့ကမိဟုတ်တောက်ပြီးတော့မိလောင်ရောက်ထွက်ပေါက်မရှိဘဲနဲ့မိလောက်တဲ့ခံရတာပဲအကုသိုလ်ကံတရားကြီးသကုပလာမထေမြတ်ဟာရှိဘဝတစ်ခုကဆိတ်เสียဖြစ်ခဲ့ဘူးတယ်မျက်လုံးမျက်စင်ခတ်တဲ့ဆေးရအမတန်ဆွန်းတော့ဒီကြိမ်နှစ်ကြိမ်ခိုင်းရင်ဒီမျက်စင်ရမျက်လုံးကလင်းသွားတာပဲကောင်းသွားတာပဲ ဒီတော့မျက်လုံးပြက်တဲ့ပုဂ္ဂိုလ်ကတိမ်တလာဖုံးတဲ့ပုဂ္ဂိုလ်ကဆရာရဲ့ကျွန်ုပ်ရဲ့မျက်လုံးဟာဆရာတွေကုန်ပါပြီအကယ်၍များဆရာခတ်တဲ့ဒီမျက်စိနဲ့သာကောက်မယ်ဆိုရင်တစ်သက်လုံးကြုံခံပါရစေလို့ဂတိပေးပြီးတဲ့အခါမှာအဲ့ဒီမျက်စိခါတဲ့ခါကျတော့တစ်ကြိမ်ခါလိုက်တာနဲ့ပဲမျက်လုံးကပဂတိတိုင်းဖြစ်သွားတယ်တိမ်သလားတွေအလုံးခွာကျသွားကြုံခံရမှာစိုးလို့ ဆရာရဲ့ဆရာမျက်စိခါတော့အရင်ကတည်းပို့ပြီးတော့ဆိုးလာတယ်လို့လိန်တာလိန်တာနဲ့ပဲမျက်စိဆရာကဆရာကอืมငါ့ကိုလိန်တာပဲอืมမျက်လုံးတော့သူ့ချားမှာဆိုပြီးတော့တခါတည်းမျက်လုံးကန်းစိတ်တတ်တဲ့စိတ်နဲ့ခါရခါကြတော့အဲ့ဒီပုဂ္ဂိုလ်ဘာဖြစ်သွားလဲမျက်စိကန်းသွားရော့အဲ့ဒီအကုတုကဝကြွေးဟာပြစ်လို့လောသလားဂေါတမမြတ်စွာဘုရားရှင်လက်ထက်ရဲ့ခါကျသက္ခုပါလာဆိုပြီးတော့အမျိုးသားလာဖြစ်တာခါသူကတရားအထုတ်ရင်းနဲ့ပဲ မျက်လုံးကမ်းသွားတယ်မဟုတ်လားမျက်လုံးပေါက်ပြီးတော့ယဟန်တော်ဖြစ်သွားတာပဲမျက်လုံးကမ်းသွားတာပဲပြေလို့သလားအေးဝိဘက်မှာအမြဲငရဲမှာအပတဲ့ဝိဘက်မှာအမြဲငရဲမှာပါဆိုတာဝိဘက်ဆိုတာအကျိုးအကျိုးတရားကတော့မြဲပါတယ်ပြည့်လို့မလို့ပါဘူးတဲ့အကုသိုလ်ကံတွေပြုထားတဲ့ပုဂ္ဂိုလ်တွေကဖရာလည်းပြည့်လို့မလို့ဘူးယဟန္တာလည်းပြည့်လို့မဟုတ်မလို့ဘူးအရိယာတွေလည်းပြည့်လို့မလို့ဘူးဘယ်သူမှပြည့်လို့မလို့ဘူး ငရဲမှပအရိယမညာဘုံညာရသွားပြီဆိုရင်အပလီဘကတော့လောတော့လောသွားတာပဲဒါပေမဲ့အကျိုးကတော့ခံစားရတယ်ဝိပင်မှာအမြဲငရဲမှပဘုန်းကြီးတို့တွေအသမတင်တန်တရားကနေပြီးပြီးတော့လှုပ်လာခဲ့တဲ့အကုသူကံတွေဆိုတာရှိတယ်အပယ်လာကြောင့်အကုသူကံတွေရှိတယ်အဲ့ဒီအကုသူကံတွေဟာသတိပဋ္ဌာန်တရားအထုလို့တတ္တပံဖြစ်သွားပြီဆိုရင်အပယ်လေးဘက်ကလွတ်ထွက်သွားတယ်ပယ်လေးဘဘရောမှမလိုက်ရတော့ဘူးငရဲရတော့လွတ်ထွက်သွားတာပဲဒါမှလည်းပဲ ဘောသန္တတန်တရားတစ်လျှောက်မှာဒီအကုတုကအကုတုကအကျိုးကတော့ကိုယ်ကိုယ်ပါဖြစ်တယ်မလဲပေးတာပါပဲအကျိုးကပေးတာဒါဝိဘက်မှာမြဲတယ်အကျိုးပေးတော့မြဲတယ်တဲ့ရှောင်လို့မရတိတ်လို့မရဘူးတဲ့ငရဲတော့မခံရတော့ဘူးအပယ်လေးပါတော့မမရောက်တော့ဘူးတဲ့ဒီကဘုန်းတို့ယောဂီတွေကိုအရင်ကအပယ်လိုက်အကုသိုလ်ကံတွေလှုပ်ထားတာကာယကအကုသိုလ်ကံတွေဝစီကအကုသိုလ်ကံတွေမနောကအကုသိုလ်ကံယောဂီတော့မရှိဘူးလားပြစ်လို့ပါမလား သတိပဋ္ဌာန်တရားအားသလိုသောတာပန်ဖြစ်ရင်တော့အပေလေးပါးကတော့မလောဘူးလားဟုတ်ပါမယ်ဘောဓံတရားမှာကတော့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဒီမကောင်းကျိုးကတော့ကိုယ်မခံစားရမှာမဟုတ်လားပြစ်လို့ပါမလားဒါဝိဘက်မှာမြဲတယ်ငရဲမှာအပငရဲကတော့ပလီဘက်ကတော့လောသွားတာပါပဲဒါလို့ဆိုရှင်သူတို့အကုသကံမျိုးကိုပြုဖို့ပြောဖို့ကြံဖို့ကောင်းသလားသူတော်ဘာကိုအနာတရားဖြစ်စေတတ်သူတော်ဘာဒုက္ခကိုဖြစ်စေတတ်ပုဂ္ဂိုလ်မကောင်းတဲ့လုပ်တဲ့လုပ်ဖို့ကောင်းသလားမကောင်းဘူးလား ယုတ်တွေလှုပ်သလားမလှုပ်ဘူးလားအခုလားမလှုပ်တာကခုမလားအခုအခုရိတ်တာထက်မှနေတော့မလှုပ်ဘူးပေါ့ဒီရိတ်တာရိတ်တာထက်မှလည်းလှုပ်တာပါပဲတရားအထုနဲ့ယောဂီခင်ခင်လှုပ်တာလည်းရှိသေးတာပဲရှိတာပဲရှိတာပဲနော်ရိတ်တာထက်မှနေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းသူတို့ထင်သလားတရားအထုတဲ့ယောဂီတွေဒီဒီအားလုံးကသူတော်ကောင်းသူတို့ထင်သလား မထင်နဲ့မထင်နဲ့မလေးမထင်ပါနဲ့ထင်ရင်မှားလိမ့်မယ်ထင်ရင်မှားလိမ့်မယ်ဟုတ်လားနော်တရားမို့မကောင်းတဲ့အကုသိုလ်ကံကိုရှောင်ရှားရမယ်ကောင်းတဲ့ကုသိုလ်ကံကိုဆောင်ပွားရမယ်ယောဂီတို့အဲ့တော့ဘုန်းကြီးကဝတ္ထုလေးတစ်ခုလှုပ်ထားပါတယ်အဲ့မှာ ဒီဝတ္ထုလေးတစ်ခုကိုခုနမဟောမိမှာပဲတရားတစ်ခုအရင်စဟောမယ်ဒုက္ကတိဂာမိကံဒုက္ကတိဂာမိကံကံနှမျိုးအဝိဇ္ဇတဏဆိုတဲ့တရားနှစ်ခုဟာကံပြုတဲ့အခါမှာပါတယ်ကုသိုလ်ကံပြုတဲ့အခါမှာလည်းပဲအဝိဇ္ဇတဏပါတယ်အကုသိုလ်ကံပြုတဲ့အခါမှာလည်းပဲပါတယ် ကုသကံပြုတဲ့ခါမှာတော့ဓာတ်ရိုက်မပါပေမဲ့သူကခြံရံပြီးတော့ပါသွားတာအကုသကံပြုတဲ့ခါမှာတော့ဓာတ်ရိုက်ပါသွားတယ်အဝိဇ္ဇာဆိုတာမသိမှုဒီလိုပြုရင်ဒီလိုအကျိုးတွေခံစားရလိမ့်မယ်လို့မသိတာကိုအဝိဇ္ဇာလူကျင်တာကိုတဏှာအဲ့ဒီဝိသတနာနှစ်ပါးဟာကံပြီးတဲ့ခါမှာပါတယ်အကုသကံမှာကတော့ဓာတ်ရိုက်ပါတယ် ကုသိုလ်ပြုတဲ့ခါမှာတော့သူကခြံရနေနဲ့ပါသွားတယ်ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဆိုပါတော့အခုယောဂီတွေတရားအထုနေတယ်ကုသိုလ်ပြုဒါနာပြုတဲ့သီလဆောင်တယ်ဆိုတော့ပြုစမ်းမှာတော့အကုသိုလ်ကမရှိအဝိဇ္ဇတနာမရှိဘူးပေါ့ဒါမှလည်းပဲကိုယ်မကအဝိဇ္ဇနဲ့တဏှာကမကုန်သေးဘူးဆိုတော့အချမ်းရအနေနဲ့သူ့မှာရှိမရှိပေဘူးလားဒါကြောင့်မို့ကုသိုလ်ကပြုတဲ့ခါကျတော့ဆုတောင်းကြတယ်မဟုတ်ဘူးလားဤကုသိုလ်ကံရောက်လူချမ်းသာရပါလို့ဤ နတ်ချမ်းသာရပါလို့သုတောင်းဘူးလားလူချမ်းသာနတ်ချမ်းသာဆိုတာလူဘဝနတ်ဘဝရတယ်ဆိုရှင်အိုရမယ်နာရမယ်သိရမယ်ဆိုအပြည့်ကိုမမြင်တာဟာအဝိဇ္ဇာပဲဘဝကိုတောင့်တတာဟာတဏှာလောဘပဲယောဂီတို့ရှင်ကိုဖျားကြီးမှာသုတောင်းနေကြရသည်ကိုယ်စူးမတောင့်တတော့ရေလှူခိုင်းပြီးတော့တခါရေထမ်းသမားသုတောင်းနေကြရလေတခါတဲ့တနင်္ဂနွေသာဘုသူဟာဗာမျိုးသမီးနာမနာမကဘုသူအမိသာဘုသူဟာ ဘာဖြစ်ပါစေညာဖြစ်ပါစေကိုဆုမတောင်းတော့သူများတွေဆုတောင်းခံရမဟုတ်လားအဲဆုတောင်းရမဟုတ်လားအဲအဲ့ဒါတွေကြည့်ဒါဒီလိုလူဘဝနဲ့ဘဝခန္ဓာအသိရရင်အိုနာသေးစတဲ့ဒုက္ခတွေရမယ်လို့မသိတာဟာဘူးတဲ့အဝိဇ္ဇာလို့ခေါ်အဝိဇ္ဇာကိုဆုတောင်းတဲ့အတိုင်းကရပြီဆိုပါစို့လူဘဝရပြီဆိုတော့တထေးဖြစ်ပြီဆိုပါစို့မင်းဖြစ်ပြီဆိုပါစို့ အဲဒီတထေးတွေမိမိတကြွယ်တွေဟာအုံနာသေးဆိုတဲ့ဒုက္ခနဲ့သူလော့ပါမလားအုံနာသေးဆိုတဲ့ဒုက္ခတရားရင်ဆိုင်လာရင် စိတ်ထက်မှာဆင်းရဲမလားချမ်းသာမလားပြီးတော့ဆင်းရဲရမယ်ဒါကြောင့်ကံပြုတဲ့အခါမှာအဝိသတနာနဲ့ပါပါပါနေတတ်တယ်ဒါသိထားရတယ်အဲကြောင့်အယံပုထုဇဏောဤပုထုဇဉ်သည်အဝိဇ္ဇာယအဝိဇ္ဇာယမန္တတာအနတိဖြစ်ကြောက်ဒုက္ကတိဂာမိကံမေဒုက္ကတိဘောသူရောင်ကြောက်အကုသိုလ်ကံ၌ အာဒီနောအပြစ်ကိုဒိဋ္ဌဝမြင်၍တဏှာဝါစေနတဏှာရဲ့အစွမ်းဖြင့်သုကတိဂာမိကံမိသုကတိဘဝသို့ရောင်ကျန်းကုသိုလ်ကံကိုအာရပတိအာထုတ်၏ဒုက္ခတိကံမိကံအကုသိုလ်ကံပြုရင်လေမကောင်းတဲ့အတွက်ကြောင့်သူသုကတိကံကိုအာထုတ်တယ်ဒုက္ခတိကံမိကံမိဒုက္ခတိဘဝသို့ရောင်ကျန်းအကုသိုလ်ကံနဲ့အာဒီနုံအပြစ်ကိုဒီသွားမြင်၍အကုသိုလ်ကံအပြစ်ကိုမြင်တဲ့အတွက်ကြောင့်ဘာကံကိုအာထုတ်တယ်လဲ တဏှာဝသေနတဏှာဤစွမ်းဖြင့်သုကတိကာမိကာမေသုကတိကဘောသို့ရောက်ကြောက်ကုသိုလ်ကံကိုအာရပတိအထုတ်၏သူကသုကတိဘောကိုရောက်ကြောက်ကံကိုကုသိုလ်ကံကိုအထုတ်ပြီမဲ့သူကဘာနဲ့ရင်ခံထားတယ်လဲတဏှာဝသေနတဏှာဤစွမ်းဖြင့်သုကတိကာမိကာမေသုကတိဘောသို့ရောက်ကြောက်ကုသိုလ်ကံကိုအာရပတိအထုတ်လေတော့၏အရင်ဘာခံထားရလဲတဏှာနဲ့ခံထားတယ်ဘာနဲ့ခံထားတယ်လဲ အရှင်ဘုရားတို့ကိုလှူတိုင်းအပ်သောတဏ္ဍကုသိုလ်ကြောင့်နှုတ်ဘဝဖြတ်ပြီးတော့ချမ်းသာရပါလို့ဤရှင်ဘုရားအကယ်၍အကြောင်းညညွတ်လဲဆိုရင်တော့နိဗ္ဗာန်ကိုလည်းရရပါလို့ဤနိဗ္ဗာန်လေးအဖျားလို့တောင်းသွားတယ်မဟုတ်လားဟမ်အကြတာကိုသူများတွေချမ်းသာနေတာကိုတခါတဲ့ခြံကြီးတွေဝင်းကြီးတွေတက်ကြီးတွေတာကြီးတွေနဲ့ဂုံတွေရှိရှိနဲ့နေတာထိုင်တာလေးတွေကိုသူကအကြပြီးတော့ဤပန်းကိုလူတန်းသောကုသိုလ်ဤကိုလူတန်းသောကုသိုလ်ဤဆုံးလူတန်းကုသိုလ်ကြောင့် ချမ်းသာရပါလို့တထိတ်ဖြစ်ရပါလို့မိဖြစ်ရပါလို့ဤဒါကြောင့်တဏှာဝါစေနတဏှာဤဆိုအပြင်သုကတိဂာမိဂာမိသုကတိဘဝသို့ရောင်ကြောင်းကုသိုလ်ကံကိုအာရပတိအာထုတ်ဤအာထုတ်တဲ့အာထုတ်ဘူးလားအာထုတ်လို့ပဲခုဘုန်းကြီးတို့ယောဂီတို့ခုဘာဖြစ်နေတော့လူဖြစ်နေတာမဟုတ်လားခုချမ်းသာသလားချမ်းသာသလားဩမချမ်းသာဘူးဒါပေမဲ့ထွက်ပြစ်လို့လော့သလားမလော့ဘူး ဘယ်သူလှုပ်လာတဲ့ကံလဲကိုလှုပ်လာတဲ့ကံလေတဏှာသွားပြောနေတယ်ဘယ်သူလှုပ်တဲ့ကံလဲအဲကြည့်တော့သလားကိုဆောက်ထားတဲ့တိုက်ကြီးတာကြီးတွေကိုနေဖို့ဆောက်ထားတာနေရသလားဘယ်သူနေတယ်ကိုနေကိုမနေကိုဆောက်ကိုမနေဘူးလားနေဘူးလားမနေဘူးလားနေရပါတယ်နေရပါတယ် င်းဆိုတာမဆင်းရပဲဘူးလားဆင်းရဘူးလားဖြက်ဆိုတော့မဖြက်ရပြီဘူးလားဩဒါသုကတိဘွားမှာလူဘွားချမ်းသာသလားဆင်းရဲသလားအဲ့ဒီအခါမျိုးမှာတွေ့ကြရတဲ့အခါမှာကိုယ်စိတ်ထဲမှာဘလို့ဖြစ်မလဲဘလို့ခံစားရလိမ့်မလဲဆင်းရဲပြီဘူးလားဒါကြောင့်ဘဝကိုတောင်းတဖို့လိုသလားမတောင်းတဖို့လိုသလားဟိဒုစကားသည်မှန်ဤဒုက္ခေ ဒုက္ခရောင်ကြောင့်ဒုက္ကတိကံကိုပြုသောအခါ၌အဝိဇ္ဇံအဝိဇ္ဇာသို့တဏှာတဏှာသည်အနုတတိအစဉ်လိုက်ဒုခေဒုက္ကတိဒုက္ခဒုက္ကတိဘသို့ရောင်ကြောင့်ဒုက္ကတိကံကိုပြုသောအခါ၌တဏှာတဏှာသို့အဝိဇ္ဇာအဝိဇ္ဇာသည်အနုတတိအစဉ်လိုက်၏သိချမှဒုက္ကတိကံအပယ်လားကြောင့်ဒုက္ကတိကံကိုပြုတဲ့အခါမှာအဝိဇ္ဇာက ရှည်သွားတဏှာကအနောက်လိုက် ပယ်လာရောအကုသကိုအကုသကပြုတဲ့အခါမှာဘသူကခေါင်းဆောင်သွားတယ်လေအဝိဇ္ဇာကရှည်သွားတဲ့တဏှာကနောက်လိုက်တယ်ဒုက္ကတိဂามိကံခေါ်တဲ့ချမ်းသာကြောင်းကုသကိုပြုတဲ့အခါကျတော့တဏှာကရှည်သွားတဲ့အဝိဇ္ဇာကနောက်လိုက်တယ်ဘသူကရှည်သွားလဲအဝိဇ္ဇာကနိုင်လိုက်တယ်ဒါဆိုတော့ဒုက္ခဒုက္ခရောင်ကြောင်းဒုက္ခတိကံကို ပြုရာ၌အဝိဇ္ဇံအဝိဇ္ဇာသို့တဏှာတဏှာသည်အနုတတိဆင်လိုက်၏အကုသို့ပြုတဲ့အခါမှာတော့အဝိဇ္ဇာကရှိကသွားတဲ့တဏှာကနောက်ကလိုက်တယ်ဒုက္ခေဒုက္ခရောင်ကြောင်းသုခတိကံကိုပြုသောအခါ၌ကုသိုလ်ကံကိုပြုသောအခါ၌တဏှာတဏှာသို့အဝိဇ္ဇာအဝိဇ္ဇာသည်အနုတ္တိဆင်လိုက်၏ကုသိုလ်ပြုတဲ့အခါကျတော့တဏှာကရှိကဆောင်းသွားတဲ့အဝိဇ္ဇာကနောက်ကလိုက်သွားတယ်လောသလားဆိုတော့ တော့သလားတော့နော်ကိုယောဂီကိုတရားထိုင်တယ်မဟုတ်လားဘာဘလို့သူတောင်းတယ်လဲမရပါလို့နိဗ္ဗာန်ရပါလို့ငါအရင်လာ အထုံနေတဲ့ယောဂီတဲ့ငါဉာဏ်စဉ်စောစီနာရပါလို့ဤဒါပါလေဒါပါလေအဲဒါပါလေအော်ကြီးတို့က ဘလောက်ကြာပြီလဲဘယ်နှလောက်ကြာပြီလဲတို့ကတော့ဘယ်နှလောက်ပဲငင်းငင်းတရားမနာတော့ဒီအထုအပဒီဒုဒီပဒုပါတယ်ဩဒါဘသူတွေလဲအဲ့ဒါဒါဒါဘသူတွေလဲခုဒီပဒီခုနှစ်ပညာစဉ်ဘသူပါလဲဘယ်သူမှမပါဘူးဟာဘသူကမနာဘူးမလားအဲ့ဒါဒါကြောင့်မို့သူကတိကုသိုလ်ကံကိုပြုတဲ့အခါမှာတဏှာကရှေ့ကဥဆောင်တဲ့အဝိဇ္ဇာကနောက်ကလိုက်တယ်စဉ်းစားကြည့်စဉ်းစားကြည့် မာထာနံဒါကြသူဝုံမြင့်နှစ်ပတ်လို့ခေါ်တယ်။တန်တရားထက်မှကျင်လက်တတ်တဲ့အမြင့်တို့နေတဲ့တရားအဝိဇ္ဇနဲ့တဏှာပဲတဲ့။ဒါပဋိစ္စသမုပ္ပဝိပင်းမှာခေါ်ထားတဲ့တရားကို မြင့်ဖြတ်ခံပြောပြနေတယ်။နားလည်တယ်နော်။နားလည်မှနားလည်မှနားမလဲရင်တန်တရားထက်မှပြန်လည်သွားလိမ့်မယ်။ဒီဆိုတော့ယောဂီများအိမ်ပြန်တဲ့အခါကျတော့အကုသိုလ်ကို ပြုမလားရှောင်မလား။ဟေးမရှောင်ပဲလေ။ ရှောင်မယ်တဲ့ဒီမှာရှေ့ကဖျားရှိတယ်ဖျားရှိမှမလိန်နဲ့ဖျားရှိမှမလိန်နဲ့တော့ကြာမှုမြူကြီးတွေဘာတွေလိန်တာညာတာဈေးရောက်တာတွေပြီးလို့တခါတယ်အလူဆိုတော့ဗျာမလွတ်နိုင်ပါဘူးဟုတ်လားလူဆိုတော့မလွတ်နိုင်ပါဘူးဗျာမူသမပါလင်္ကာမကျော်စေဝသကရှိတယ်မို့လားဗျာတဲ့ဒီလိုမှလည်းပဲဒီတော့လှူနိုင်တနိုင်တာမြရိုးဆိုရှင်းတော့မရဘူးဗျာ ဟောဒီဆိုရှင်လှူဖို့တန်းကိုလိန်ရတာပေါ့ဘုန်းကြီးတွေကိုအဖို့ကြီးလိုက်သေးတယ်ရှင်ဖျားတို့ကိုလှူဖို့တန်းကိုမြို့တို့ဈေးတွေရောက်တာလှူတတ်ကြိုင်တာလှူဖို့တန်းကိုလေလှူတာကတကြားမလှူတာကတသိမ်းဟုတ်လားအဲ့ဒီတကြားလေးကိုအကောင့်တက်ပြီးစကားပြောတယ်လှူဖို့တန်းကိုဗျာဒီရိုးရိုးဆိုရှင်တော့ဖြစ်လို့မဖြစ်ဘူးခုခေတ်မှာကဟောသူအဖို့ကြီးတဲ့ခေတ်နဲ့အဖို့ကြီးလိုက်သေးတယ်ခင်မိတဲ့လူတွေကိုယုတ်ကြီးတယ်နော်ခင်မိတဲ့လူတွေဆိုတော့ ဘယ်သူတရားပြက်ပြက်ကိုမပြက်စေနဲ့ဆိုတဲ့စကားမရှိတယ်မဟုတ်လားအဲသူများတရားပြက်ပြက်ပြက်စီပေါ့သူတို့သူတရားပြက်ရင်သူပဲခံရမှာပေါ့ကိုတရားပြက်အောင်တဲ့အပြစ်ကိုမြင်လို့ဒုက္ခတိကံကိုပြတဲ့အခါကျအပယ်လေးပါအပြစ်ကိုမြင်တဲ့အတွက်ကြောင့်ဒုက္ခတိကံကိုပြုတဲ့အခါမှာလည်းပဲအဝိဇ္ဇတဏ္ဍာကမကင်းသေးတဲ့အတွက်ကြောင့်တဏ္ဍာကရှေ့ဆောင်သွားတယ်အဝိဇ္ဇကအနောက်လိုက်ဖြစ်သွားတယ်ဒါပฏิစ္စသမုပ္ပါဝိပင်းမှာဟောထားတာ အယံဘုဒ္ဓဇံတော်ဤဘုဒ္ဓဇင်သည်အဝိဇ္ဇာယအဝိဇ္ဇာယမန္တတအာနေတိဖြစ်ကြောက်ဒုက္ကတိဂာမိကံမေဒုက္ကတိဘောသို့ရောက်ကြောက်အကုသို့ကံ၌အာဒီနောင်အပြည့်ကိုဒိတ်သွားမြင်၍တဏဝါဒေနတဏှိဆွမ်းဖြင့်ဒုက္ကတိဂာမိကံမေဒုက္ကတိဘောသို့ရောက်ကြောက်ကုသို့ကံကိုအာရပတိအထုဤအကုသို့ကအပြည့်ကိုမြင်ပြီးကြောက်ပြီးတော့ ကုသကံကိုတော့သူပြုတယ်ဒါပေမဲ့တဏှာပါသွားပြီတဲ့တဏှာပါသွားပြီတဏှာဝါဒေနတဏှာစွမ်းဖြင့်သုတိဂามိကံမေသုတိဘောသောယောက်ျားကုသကံကိုအာရပတိအထုလေတော့ဤတဏှာပါတော့ဘုံနာတိဒုက္ခကလောပါမလားဟိထုစကားဒီမှန်ဤဒုက္ခေဒုက္ခရောင်ကြောင့်ဒုက္ခတိကံကိုပြရာ၌အဝိဇ္ဇာအဝိဇ္ဇာသို့တဏှာတဏှာသည်အနုတတိအစဉ်လိုက်၏ ဒုခေဒုက္ခယံကြောင့်သုပိတိကံကိုပြုသောခန္ဓာ၏တဏှာတဏှာသောအဝိဇ္ဇအဝိဇ္ဇသည်အနုတတိအစဉ်လိုက်၏တဲ့အပယ်လာကြောင့်အကုသကံကိုပြုတဲ့ခါမှာကတော့အဝိဇ္ဇကရှိကသွားတဲ့တဏှာကနောက်ကလိုက်တယ်လူဘဝနာဘကိုရုပ်စိတ်တရားကုသကံကိုပြုတဲ့ခါမှာကြတော့တဏှာကရှိကဆောင်းတယ်အဝိဇ္ဇကနောက်ကလိုက်တယ်ပြင်းသလားသူလို့ရှင်ဟောဟောခုအထုနေတဲ့တတိပဋ္ဌာန်တရားကြတော့ကင်းတယ် အဝိဇ္ဇာလည်းမပါဘူးတဏှာလည်းမပါဘူးလုံးဝကင်းသွားတယ်မကင်းဘူးလားဟောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နာတယ်กินတယ်ကြိုက်တယ်ခဲတယ်မြင်တယ်ကြားတယ်ညာလှမ်းတယ်ပဲလှမ်းတယ်ကဲဘာကိုရည်ရွယ်တယ်လဲဥတ္တဘာကိုဥတ္တနေတယ်လဲနိဗ္ဗာန်ဥတ္တဥတော်သွားနေတယ်မှတ်တိုင်းမှတ်တိုင်းတမှတ်တမှတ်အတွင်းမှာအဲမဂ္ဂင်စိပါမပါရဘူးလားဒါအဝိဇ္ဇတဏပါသေးလားအဝိသဒနာလုံးဝလွတ်သွားတယ်ကုသကံဟာတတိပဋ္ဌာန်ကုသကံပဲယောဂီတို့ အဝိဇ္ဇတနာလုံးဝလွတ်သွားတဲ့ကံအဝိဇ္ဇတနာမလိုက်နိုင်တဲ့ကံဟာဘယ်ကံလဲဘယ်ကုသကံလဲတတိပဋ္ဌာန်ကုသကံကုကုတူပဲမဟုတ်ဘူးလားအကြီးမြတ်မှန်းမိလားခုယောဂီမြတ်တရားမှန်တာဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ညာလှမ်းတယ်ပဲလှမ်းတယ်သွားနေတာမဟုတ်လားမှန်းနေတယ်မဟုတ်လားဒါနိဗ္ဗာန်ကိုသွားနေတယ်မဟုတ်လားမှန်တိုင်းမှန်တိုင်းတမတ်တမတ်တွင်းမှမင်းမဂ္ဂင်ရှိပါပါတယ်ဆိုအရင်ဟောပြီးပြီမဟုတ်လားဒါတွေကပါတယ်ပါနေပြီ ဒီဆိုတော့အဝိဇ္ဇတဏလုံးဝမလိုက်နိုင်တဲ့ကုသိုလ်ဟာတတိပဋ္ဌာန်ကုသိုလ်ပဲအဝိဇ္ဇတဏအမြင့်ပြန်းသွားတဲ့ကုသိုလ်ဟာတတိပဋ္ဌာန်ကုသိုလ်ပဲဒါကြောင့်အရိယမဉ္ဇဉ်ဘုံဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတတ်တဲ့အခါမှာအဝိဇ္ဇတဏလိုက်လို့မနိုင်တော့ဘူးပြရင်သွားပြီပြပြီးတော့သွားပြီသူ့ကိုဖြန့်ပြီးဝင်ရတာကိုအရိယမဉ္ဇဉ်ဘုံဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ဆိုတာဟာအဝိဇ္ဇတဏကိုဖြန့်ပြီးမှဝင်သွားရတယ်ဖြုတ်ကနေဝင်သွားလိုက်တာအဝိဇ္ဇတဏကတွယ်နေရင်နိဗ္ဗာန်ကိုအာရုံပြုလို့မရဘူး အရိယမဉ္ဇဉ်နိဗ္ဗာန်အာယုံပြုလို့လုံးဝမရဘူးအဝိဇ္ဇတဏှာကိုနေနေရတော့ဟဲ့ဆိုတော့တခါလဲဖြတ်ပြီးတော့ခုံသွားတာဟိုဘက်ကိုမှန်းခုံသွားတာဝိဇ္ဇတဏှာကိုတုံးပြီးတော့တခါလဲတုံးလှည့်ပြီးတော့ခြံပေးပြီးတော့တခါကဟိုဘက်ခုံတက်သွားတာအဲ့ခါကျနိဗ္ဗာန်ကိုအာယုံပြုလို့ရတယ်ယောဂီတို့နားလည်တယ်နော်မေတခုပြုတက်ကံကိုနားလည်ဖို့ဒါရောက်ဥဒုကံပြုဆိုပေမဲ့လည်းပဲ နားမလည်ဘူးဆိုရှင်တန်တရားလေကြောင့်ကံဖြစ်နေတတ်တယ်ဒါကြောင့်အဲဝိဝတ္တကံဝတ္တကံကြောက်ွေတယ်မဟုတ်လားဝိဝတ္တကံဆိုတာဝုတ်ကလွတ်တဲ့ကုသကံနိဗ္ဗာန်ကိုတရားရိုက်ရည်ညွှန်ပြီးတော့ဤဒါနာကုသိုလ်ကံကြောင့်ဤသီလကုသိုလ်ကံကြောင့်ဤဘာနာကုသိုလ်တို့ကြောင့်ဒီလိုဟာဩနာတိဒုက္ခဘေကကင်းတဲ့အငိဋ္ဌနိဗ္ဗာန်ကိုလင်းလင်းမြဲမြဲမျက်မှောက်ပြရပါလို့ဤလို့ နိဗ္ဗာန်ကိုဥတည်ပြီးတော့လှုပ်တဲ့ဒါနသီလဘာဝနာကုသိုလ်ဟာနိဗ္ဗာန်ကိုရောက်တယ်ဘုရားတဏှာတွေမြပြပြီးတော့ကြံရစ်တယ်ဒါနလည်းထားအလူဘာနဘောဆောက်တည်ပြီဆိုရင်တော့အာရုံပြုပြီဆိုရင်တော့ဝတ္တကံဖြစ်သွားပြီဝတ္တကံဝတ္တကံဆိုတော့ဩနာရိနပြန်ပြီးတော့တွေ့ရလိမ့်မယ်ဒီလိုဆိုတော့ကံကိုပြုရခါမှာဝိဝတ္တကံကိုပြုဖို့လိုသလားဝတ္တကံကိုပြုဖို့လိုသလားဒီလိုဆိုတော့ကုသကံတူတိုင်းတူတိုင်းယောဂီများဘာဘယ်လိုသုတောင်းမလဲ ယ်လိုဆုတောင်းမလဲဣဒံမေပုံညာအတဝခယဝံဟောတုနိဗ္ဗာန်ပစ္စယောဟောတုဒီလိုမဟုတ်လားဣဒံမေပုံညာအတဝခယဝံဟောတုနိဗ္ဗာန်ပစ္စယောဟောတုဆိုရှင်ဝိသတနာလိုက်လို့ရသေးရဲ့လားမရပါဘူးအိမ်ပြန်တော့ကုသကံပြုရင်ဘယ်လိုဆုတောင်းမလဲယောဂီများဘယ်လိုဆုတောင်းမလဲဒါဘုန်းကြီးကလည်းချပေးမှရအိတ္တမေဘုံညာအာသောကယဝံဟောတိတမမရဘူးမဆုတတ်ဘူးမဆုတတ်ဘူးဆုတတ်ဘူး အဲအဲ့ဒီအာရယုတ်ကြီးတွေရှိသေးတယ်အတ္တတာတွေကကြံရင်လိမ့်မယ်သူကနေနိဗ္ဗာန်ကကြံရင်လိမ့်မယ်ကြံရင်လိမ့်မယ်ဒါတွေအတ္တတနတ္တဟာလာကြီးအာရယုတ်ကြီးကြံရည်အဲယူလို့ရင်အားတဲ့ထုံလို့ရင်နာဟာလာကြီးအားချင်းချင်းရမဟုတ်လားအဲအဲ့လိုအတ္တတာတွေကကြံတယ်ကိုယ်တွက်ကိုလှုပ်ထားရတယ်ကိုယ်တွက်ကိုမလှုပ်တတ်ဘူးခုပြောလာတဲ့ကံကြောင့်နားလည်သွားပြီနော် အေးနားလည်းပိုင်းတော့နားလည်းကိုခေါ်တာပါပဲလွယ်လွယ်လေးပါဘုန်းကြီးထူးဆန်းပါမှမခေါ်ပါဘူးခုဘုန်းကြီးဟောမယ်တရားဘာတရားတယ်လဲပြုသူအသေးကံသူအဟောင်းယောဂီတွေမှာကိုမခံခင်ပြီမဲ့လည်းပဲသူများတွေကနေပြီးလို့တဲ့ပြကြမို့အကုသိုလ်ကအကျိုးတွေမခံစားရဘူးလား ခံစားရတယ်ကိုကတော့စိတ်ကောင်းရှိတာပါပဲစိတ်ကောင်းနှလုံးကောင်းထားပြီးသူတစ်ပါးကိုမကောင်းတာလည်းမလုပ်ဘူးမကောင်းတာလည်းမပြေဘူးမကောင်းတာလည်းမကြံဒါမှလည်းပဲမကောင်းကျိုးတွေကိုမှတခါတခါမခံရဘူးလားအဲ့ဒီခံရတဲ့အကုသကအကျိုးတရားဟာတဲ့ရှိကဒီကံကိုကိုပြုလို့လာခဲ့တယ်ဒါရကိုခံရတယ်ပြုတဲ့ပုဂ္ဂိုလ်မှာကတော့ကိုကိုလွတ်တဲ့ပုဂ္ဂိုလ်မှာကတော့ကြီး ကိုယ်ကိုယောဂဝေဒနာတွေဖြစ်အောင်လှုပ်တယ်နှိမ့်ဆက်တယ်ညှဉ်းပန်းအဲ့ဒီပုဂ္ဂိုလ်ကတော့အသစ်ပဲပြုသူကအသစ်ပဲခံရတဲ့ပုဂ္ဂိုလ်ကရှိဘဝဒီကံတွေကိုလွတ်လာခဲ့တဲ့ကြောင့်ကိုကဒီပြန်ခံရတဲ့အကျိုးကိုခံစားရတယ်ခံရတဲ့ပုဂ္ဂိုလ်မှာအဟောင်းဖြစ်နေတယ်ဒါကြောင့်ပြုသူကအသစ်ခံသူကဟောင်းနားလည်ရမလားအဲကိုခံရဆိုရှင်ကိုကပြန်ပြန်လုံးမဲ့ဆိုရှင်ကိုဘာဘာဖြစ်သွားပြီလဲပြုသူတဖန်ဖြစ်သွားပြီ မြတ်စွာဘုရားဥပမာပေးခေါ်ထားတယ်လူတယောက်ဟာလေလူတယောက်ကိုတဲ့မစင်တုံးကြီးကင်ပြီးတော့ကိုပြစ်လိုက်တယ်မစင်တုံးကြီးကင်ပြစ်လိုက်တဲ့အခါမှာကိုကလွှဲခံလိုက်တော့မစင်ကိုမှမထိဘူးဒါပေမဲ့အဲ့ဒီမစင်နဲ့အဲ့ဒီပုဂ္ဂိုလ်ယူပြီးတော့ပြန်ပေးလိုက်တယ်ကိုမှပြန်မပေးဘူးလားအေးပြန်ပေးသွားပြီလွှဲခံလိုက်တော့ကိုကိုမှထိသလားမထိရင်မပြီးပြီဘူးလား မခံရင်တာနဲ့ဒီမစင်တော့ပြန်ကောက်ပြီးတော့ပြန်ပေးလိုက်ရင်ကိုယ်လည်းအကန့်အသစ်တူးတူးဖြစ်သွားပြီယောဂီတို့ယောဂီများဘလို့လဲလွှဲခံသလားလွှဲခံပြီးလော့ပြီးမဲ့ဒါကိုယူပြပြသလားဘလို့လုပ်တယ်လဲယောဂီတွေကအဲဒီတော့ဘယ်အညက်ခံလိုက်မလဲရှင်ဘုရားတို့ကကြောင်းတမဘုန်းကြီးစကားပြောတာဒီလိုရက်ွက်တမဒီလိုအညံ့ခံရင်ခေါင်းပေါ်တက်ကုန်ရောက်မှာပေါ့ဗျာခေါင်းပေါ်တက်ကုန်တော့မှာပေါ့ဗျာအညံ့ခံလို့မဖြစ်ဘူးဗျာတဲ့သူတခွန်းကိုစခွန်းပြောမှာတဲ့ သူတစ်ချက်ကိုနှစ်ချက်နိုင်မှာတဲ့မဟုတ်ရှိရင်ကိုခေါင်းပေါ်တက်လာတော့တယ်အဲ့ဒါတန်တရားထဲမှာမလဲရပြီဘူးလားလဲရတယ်လဲရတယ်လဲရတယ်နော်နာယံကိုဘုရားကအဲ့ဒါပြန်ပြူးတဲ့ပြန်ပေးတဲ့ပြန်လို့တဲ့ပုဂ္ဂိုလ်ကဟိုပထမလို့တဲ့ပုဂ္ဂိုလ်ကပုံမိုက်တယ်တဲ့ဘုရားကမစင်ကိုယူပြီးတော့ပြတဲ့အခါမှာရှောင်လွှဲတဲ့အတွက်ကြောင့်မို့ကိုယ်မှလွန်သွားတယ်ဒါကိုယူပြီးတော့ပြန်ပြီးတဲ့ပြစ်တယ် အဲ့ဒီပုဂ္ဂိုလ်မျိုးလူကိုကကိုကိုပြုလာတဲ့ကာယကံဝစီကံတွေနဲ့ပြုလာတဲ့ပြောလာတဲ့အခါမှာကိုကငုတ်ပြီးတော့မခံသီးမခံပဲနဲ့ကိုပြန်ပြောတယ်ပြန်လုပ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ကဟိုပုဂ္ဂိုလ်တဲ့ပထမပုဂ္ဂိုလ်တဲ့ကိုကပြန်ပြီးတော့မိုက်သွားမိုက်ရရောက်တယ်တဲ့ဘုမျိုးဘုရားဖះဟောတယ်အဲ့ဒါကြည့်ပထမလူနဲ့ကိုကဘသူကပုံမိုက်သွားတယ်လဲကိုကပြန်မိုက်သွားပြီကိုကသိခံရမှရှောင်ရမှကို ပြီးမခံပဲမရှောင်ပန်းနေတဲ့အတွက်ကြောင့်ကိုကပြန်ပြုတဲ့အတွက်ကြောင့်ကိုကပြန်ပြီးတော့ခလူတဲ့ပြန်မိတ်သွားပြီအကုသိုလ်ကံကိုလုတ်တဲ့ဆိုကြတဲ့ကလူလိမ်မလားလူမိုက်လားရှောင်တာဆိုတာလူလိမ်မလားလူမိုက်လားလူလိမ်မကိုကမရှောင်မနဲ့ပြန်လုတ်ပြီဆိုတော့ကိုကခလူတဲ့ပြန်မိတ်သွားပြီသီလျာနဲ့ပြန်လုတ်တဲ့ဆိုတော့ကိုမိတ်သွားပြီပေါ့ဘာဖြစ်လို့ပြန်လုတ်တယ်လဲဆိုတော့သီတော့သီပါတယ်ဗျာဒါရင်လည်းပဲခေါင်းပုတ်တက်မှဆိုလို့နည်းနည်းတော့လုံလိုက်ရတယ်အဲ့ဒါသူနဲ့ကိုဘယ်သူကပုံမိုက်သွားတယ်လဲ ကိုပြန်မိုက်တယ်တဲ့ဘုရားကဒီတော့ဘုရားစကားကိုလိုက်နာမလားမလိုက်နာဘူးလားလိုက်နာမှရှင်သိခံရမယ်သူညဘာပဲပြောပြောပေါ့ခေါင်းဘောဘာပဲတက်တက်ခြေဘောပဲတက်တက်ပေါ့ဟုတ်လားမလားဘယ်နှခါမှတက်တဲ့အခါကြာမှတက်တဲ့ကိုသိခံနေကိုအကျိုးမရပဲဘူးလားအော်သိခံပါများတော့အကျိုးကရသွားတယ်သိခံတတ်တယ်သိမခံဘူးအလေးချင်းမရှိဘူးဆိုရင်တည်းကျိုးမရဘူးသိမခံတတ်ဘူးယောဂီများသိခံတတ်ရတယ် ဒါကြောင့်အိမ်ပြန်ရင်ကိုရံဖြစ်တဲ့ပုဂ္ဂိုလ်ပြန်ဖြစ်မှာလားနှုတ်လန်တို့ပြန်ပြောမှာလားတို့ယောဂီတွေဘယ်လိုမလဲသိခံမယ်အင်းအိမ်ကသိခံပေါ့အင်းသိခံတာပေါ့ဟုတ်လားမသိခံရတယ်အင်းသိခံရတယ်အန်ကျေသိခံရတယ်တောက်ခောက်ပြီးသိခံရတယ်အင်းငါရစ်တာတဲ့နာလာလဲပြက်ကြည့်လို့ပဲအင်းနင်တော့အင်းဆိုပြီးတော့သိခံရတယ်ဟုတ်တယ်မလားဆရာဟောတဲ့တရားမို့ငါဖះစကားနားထောင်လို့ငါသိခံလိုက်တာပဲ သိခံရတယ်ဒီလိုသိခံတော့ကြာတော့အဆင်ပြေသွားတာပါပဲသိခံမှများတော့အကျိုးများပါတယ်ယောဂီနော်อืมဒါအခြေခံတရားကိုဟောနေတာဒါလေးတွေခုဘုန်းကြီးအဲ့ဒီတရားစာဟောတော့မယ်ဝတ္ထုတခုဟောပါမယ်ဒီဂိတိကောသလမင်းကြီးရဲ့ဝတ္ထုကျမ်းကိုဘုန်းကြီးဆက်ဟောပြမယ်ဘာကြောင့်လဲဒီဂိတိကောသလမင်းဆိုတာဗုဒ္ဓ ဂေါတမမြတ်စွာဘုရားမပွင့်မီရှေ့ကဖြစ်ခဲ့မှုတဲ့အကြောင်းညာဒီအကြောင်းကဖြစ်ပေါ်လာတာကမြတ်စွာဘုရားသခင်ကိုတော်မြတ်တော်ထိဘီမောစီတင်ဝရွှေကျောင်းတော်မှာတည်င်းသုံးတော်မူတဲ့အခါမှာကောသံပီမြို့မှာဓမ္မဂရိကကြော်ကြတဲ့ဓမ္မဂရိကယဟန်ကတပါးရှိတယ်ဝိနိယထရခေါ်တဲ့ဝိနိတုယဟန်ကတပါးရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကအဲ့ဒီမြို့မှာအဲ့ဒီပြည်နယ်မှာအမတန်ကြော်ကြတဲ့ပုဂ္ဂိုလ်ဓမ္မဂတိကပုဂ္ဂိုလ်ကလည်းအကျော်မော အချံယံယဟန်900ရှိတယ်ဒီမှာဝိနိယတရဝိနိတို့ပုဂ္ဂိုလ်ကလည်းပဲအကျော်ကြတဲ့ပုဂ္ဂိုလ်သူ့မှာအချံယံယဟန်900သူရှိကြတယ်ဒီနေ့တော့ဘာမှမဟုတ်တဲ့ရေအေကိုတက်တဲ့အခါမှာယဟန်တော်များယဟန်တော်များတန်သက်ရေဆိုတာသုတ်တဲ့ရှင်းရင်းတဲ့ရေပေါ့အဲ့ဒီရေသုတ်တဲ့ရှင်းရင်းပြီးပြီဆိုတန်သက်ရေဆိတ်ပြီးပြီဆိုဆိတ်ကြောပြီးပြီဆိုရှင်ခွက်ထက်မှရေမချမ်းစရာပေါက်ထား ခွဲကိုမမှောက်ပဲနဲ့ရေကြံထကမဲ့ဆိုရင်အဲ့ဒီယဟန်မှာအာဘဆိုတာဖြစ်တယ်အဲ့တော့ဓမ္မဂရိကယဟန်ကတန်သက်ရိပ်ရေအိမ်တက်ပြီးတော့အကုတိတက်ပြီးတဲ့ခါကျတော့အဲ့ဒီရေခွဲလေးကိုမမှောက်ပဲနဲ့အခွက်ထဲမှာရေချံထခဲ့တဲ့အတွက်ကြောင့်မို့နောက်ဒုတိယဝိနိတုယဟန်ကဒီရေအိမ်လာတက်တဲ့ခါမှာကုတိတက်တဲ့ခါမှာဒါကိုတွားပြီးတော့မြင်တယ်ပြဿနာဖြစ်ပေါ်လာပြီးတော့အချင်းချင်းပထမဘက်ကပြေလည်ပြီမဲ့လည်းပဲနောက်ကျတော့တတိချင်းချင်းကနေပြီးပြဿနာတွေပေါ်လာပြီးတော့ ကွဲသွားလိုက်တာတခါတည်းဆန့်ကျင်မဖြစ်ပြီးတော့ဝိညာဉ်တို့ယဟန်နဲ့ဓမ္မဂတိကယဟန်နဲ့ပြဿနာပေါ်လာလိုက်တာဒီဒီဒီလဲတကွဲတကြာတခါတကောင်ကြည်ညိုလေးတဲ့ဆက်လေးတဲ့တခါတကောင်မှဒီလဲတကွဲတကြာကွဲပြပစ္စည်းသတုမာရိတဝတေသာယမဒုတိတနိမနာရတိပရဏမိတဝတောတိနတ်ပြည်၆တမရှိရနတ်တွေပြမာတွေပုထုဇဉ်နတ်တွေပြမာတွေကိုယ်လိုက်တာတခါတည်းဟိုးမြမပိတောင်ဆက်ချက်ကွက်သွားတယ်ခါလူပြည်မှာလူမဆိုထားနဲ့ ယဟန်တန်ကိုကြည်ညိုနေကြပုဂ္ဂိုလ်တွေလူတွေရှိသလိုနတ်တွေလည်းရှိတယ်ဘုလိုပြုတာမြတ်စွာဘုရားရှင်သုံးခြင်းဒုက္ခတိတိစိတ်ဆအရေးတရားဟောပြီးဆုံးမပြီမဲ့မနာယူကြဘူးဒါကြောင့်ဖက်တဲ့ငယ်ကိုတော့မြတ်မဆုံးမပဲနဲ့ပလဲလဲတော့ကြွပြီးတော့တဘာတဲ့သွားနေတယ်ဆိုတာကြားဖို့တယ်မဟုတ်လားပလဲလဲဆင်ရဲ့အလုတ်ကျွေးကိုခံယူပြီးတော့ဖခင်သွားနေတာလေကြားဖို့တယ်မဟုတ်လားဒါကြည့်အဲ့ဒါဘာမဟုတ်တဲ့ ကုတိထဲမှာသံတရည်ထဲမှာကြံရစ်တဲ့ခွက်ထဲမှာကြံတဲ့ရေကိုအကြောင်းပြုပြီးတော့အဲ့ဒီပုဂ္ဂိုလ်နှစ်ဦးဟာခြေခံပြီးတော့ပြဿနာဖြစ်ပေါ်လာပြီးတော့လူတွေလည်းကွဲလို့နတ်တွေလည်းကွဲလို့ဗြဟ္မာတွေလည်းကွဲဗြဟ္မာတိတံကွဲရတာခါလေသဒ္ဒနာပြီဘယ်လောက်ထိုးတယ်လဲဆိုတာကြည့်ဝိဝဒံဘယတောဒေသောအာဟုဝတိသခေမတောဘုရားဟောတယ်ဝိဝဒံဘယတောဒေသောညှိခုတ်ခိုက်ရန် ကွဲပြားခြင်းဟာတဲ့ဘေးရအမတန်ကြီးလေးတဲ့ဘေးပဲအမတန်ကြီးမှဖြစ်လာတဲ့ဘေးပဲတဲ့ဝိဝတံဘယတော်ဒိတ်တော်အခင်ချင်းသဘောကွဲမှုဟာအမတန်ကြီးမားတဲ့ဘေးကြီးပဲအမတန်ကြီးမားတဲ့ဘေးဆက်ရောက်ဖြစ်ပေါ်လာတာပဲတဲ့ပိဿုပါမလည်းဘေးဖြစ်မဲ့အပယ်လေးပါးဒီကိုဘေးကြီးဆက်ရောက်သွားမယ်ဝိဝတံဘယတော်ဒိတ်တော်အဝိဝတင်္စခေမတော်ဟောညှင်းခုန်ခြင်းမရှိဘဲနဲ့သူရောကိုရော အညီညီညွတ်ညွတ်နေထိုင်ခြင်းဟာညီညွတ်ခြင်းဟာခိမတော့နိဗ္ဗာန်ရောက်ခြင်းအကြောင်းပဲတဲ့ဘုလိုပြသ။ကွယ်ပြားခြင်းသည်ဘေးကြီးတရားခြင်းအကြောင်းဖြစ်တဲ့အပယ်လေးဘောက်ရောက်ခြင်းအကြောင်းဖြစ်တဲ့ညီညွတ်ခြင်းသည်ချမ်းသာခြင်းအကြောင်းဖြစ်တဲ့နိဗ္ဗာန်ရောက်ခြင်းအကြောင်းဖြစ်တယ်။ဒါဆိုတော့ကိုယ်မိသားစုချင်းချင်းမကွဲစေရကိုယ်ဆွေမျိုးချင်းချင်းမကွဲစေရသိခံတတ်ရတယ်။တရားထက်မှနေတဲ့ပုဂ္ဂိုလ်တွေတရားထက်မှနေတဲ့ပုဂ္ဂိုလ်တွေတနိုင်ငံထက်မှနေတဲ့ပုဂ္ဂိုလ်တွေ သားနဲ့သမီးနဲ့နေထိုင်တဲ့မိဘတွေဆရာနဲ့တပည့်တွေဒီလိုသဘောကွဲလာပြီဆိုရှင်ကိုယ်မအကျိုးရှိမလားပြည့်ရှိမလားပြည့်ရှိမယ်ဘုရားဟောတယ်နော်။ဒါကြောင့်ဝိဝါဒံဘယတော်ဒိသဝါသဘောထားကွဲလွဲခြင်းဟာအမတန်ကြီးမားတဲ့ဘေးကြီးဖြစ်ဖို့စလာတာပဲ။အဝိဝါဒင်းသခင်မတော်ညီညွတ်ခြင်းဟာချမ်းသာခြင်းအကြောင်းနိဗ္ဗာန်ခြင်းအကြောင်းပဲ။ အိုးဟာအဲလွားပြီဆိုရင်အဲ့ဒီအိုးကပြန်ကောင်းလားကွဲသွားမလားကွဲဖို့အကြောင်းပဲဒါကြောင့်အိုးကိုကင်တွယ်တဲ့ပုဂ္ဂိုလ်ကအမှန်တန်သိထားရသလိုပါပဲတဲ့အမြနဲ့နေတိုင်းကြတဲ့အခါမှာဘိယံအန္တရာယ်ကင်းရှင်းဖို့အတွက်အဲသဘောထားမကွဲဖို့သိရည်ကြည်တယ်အတ္တရရငါသိခံမယ်ငါသိခံမယ်သိခါရတယ်ဘသူပဲပြောပြောဘသူပဲဆိုဆိုဘသူဘာပဲလှုပ်လို့ငါသိခံမယ်ဆိုတဲ့သိခံခြင်းပြလက်ကင်ထားရတယ် အဲ့ဒါလက်ကင်ထားမှကြီးပွားတဲ့တုတ်တဲ့ယောဂီတို့သိက္ခာမြင့်တရားလက်ကင်မထောက်ဆိုရင်ကြီးပွားပါမလားမကြီးပွားဘူးအရင်ကအိမ်နဲ့အိမ်ကြိုင်ညွတ်နေတာအစိုးရရာကြီးပိုင်းကတအိမ်ကတော့တဲ့ဘာမှမကြောက်အမတန်အေးစိတအိမ်ကတော့မြင့်နေတဲ့ဆူပွက်ယတနာတွေပေါ်ယတနာပေါ်တဲ့အိမ်ကလူသမီးကယတနာဘာမှမရှိတဲ့အမတန်အေးစိတဲ့အိမ်သွားတနေ့တော့သွားပြီးတော့ ညီတို့အိမ်မှာအေးတဲအိတ်စီးတာပဲဘယ်လိုမျိုးနေထိုင်ကြဘယ်လိုမျိုးနေထိုင်ကြပါလဲတို့အိမ်မှာကတော့တနေ့မဟုတ်တမဟုတ်တနေ့မဟုတ်တနေ့တနေ့မဟုတ်တနေ့သားအကြောင်းသမီးအကြောင်းလင်းအကြောင်းမင်းအကြောင်းပြဿနာတွေပေါ်လိုက်တာပြဿနာမရှိနေမရှိကိုမရှိဘူးနေရတာဒုက္ခဖြစ်တာပါပဲညီတို့အိမ်မှာဘာသာမှမကြဘူးဘယ်လိုမျိုးနေထိုင်ပါလဲဤကောင်းများရှင်ပေးရပေးစားပါဟေးသွားတောင်းအေးအေးပေးမယ်ပေးမယ်ခဏနေအောင်ဆိုပြီးတော့အဲ့ဒီ အေးအေးဆေးဆေးနေတဲ့မြို့သမီးကြီးကဗလာသာရွက်ကြီးဆက်လွှာကြီးတရွက်ရေးရေးရေးပြီးတော့သူကသီခံပါသီခံပါသီခံပါသီခံအဲသာရွက်တရွက်အတိရေးပြီးတော့ရောကျမတို့လက်နာတဲ့တရားဒါပဲဖတ်ကြည့်သီခံပါသီခံပါဆက်လွှာသာရွက်တရွက်လုံးလုံးရေးထားတယ်သီခံပါသီခံပါသီခံပါဘာလို့အကျိုးတွေပေါ်နေပါလဲအဲ့တော့အဲ့ဒီပူတဲ့အရာလည်းပဲအဲ့ဒီစာရွက်ကြီးကိုကတ်ထားပြီးတော့သူသိခါလိုက်တာသူလည်းအေးသွားတာပဲနောက်ကြတော့သူတို့မိသားစုအေးသွားတာပဲဘာလို့အေးသွားပါလဲ အေးအကောင်းဆုံးလက်နဲ့ဟာပါလေသိခံခြင်းတရားပဲတသနာပေါ်လဲဆိုတာသိခံလို့လားသိမခံလို့လားအခုဝိညာဉ်တို့ယဟန်နဲ့ဓမ္မဂရိယယဟန်တသနာတွေအစဖြစ်ပေါ်လာတာဟာသိခံလို့လားသိမခံလို့လားအဲကြောင့်အများနဲ့နေတဲ့ခါကျတော့သိခံရတယ်သိခံမှအကျိုးရှိတယ်ယောဂီတို့ကိုမိသားစုချင်းချင်းချင်းလဲပြဿနာတွေမကြောင်ကြမပေါ်ပဲဘူးလားပေါ်တယ် အမျိုးသမီးတွေကအမျိုးသားတွေပို့ပြီးတော့ပေါ်တတ်တယ်သူကသူကဥဒုံမျိုးသိသိမခံတာဘူးကသူကနက်နက်ဆိုရင်သူကနက်နက်လေးသူနက်နက်လေးပြောလိုက်ရမှဒါကြောင့်အမျိုးသားတွေမှာတော့နက်နက်လေးလက်သီးလုံးမှာတမ်းပြီးတော့ဖုတ်မဲ့ကျိတ်မဲ့ခဏလေးပြီးပြီးသွားအောင်အမျိုးသမီးကမပြီးဘူးဘလေဘလေအဲဘလေဘလေတဲ့ကြောင်ချီလို့ပဲနန်းပြတရက်လည်းမပြီးဘူးနှစ်ရက်လည်းမပြီးဘူးသုံးရက်လည်းမပြီးဘူးဖြစ်နေတာတခါတည်းအေးမြို့သမီးကဥဒုံမျိုးတဲ့ ကုလူမျိုးရှေ့ကတော့မြို့သားနဲ့မြို့သားမြို့သားမြို့သမီးနဲ့မြို့သားဦးအတူတူပဲနောက်ဖြားပြီးရှာမှာဆက်ထားရောမြို့သမီးကရှာရှိသွားတယ်ဒါကြောင့်ပြောကြမှာရှာဦးလားအေးအဲ့ဒါဦးကအတူတူပဲလေအရင်တို့ကဦးဖြတ်ပြီးတော့ရှာမှာဆက်ထားတဲ့မြို့သမီးတွေရှာနေရှိသွားတယ်ဒါကြောင့်မို့စကားများတတ်တယ်ကဲရှိသေးဟောကြဆိုရဲ့ဒီကြည့်ဒီပောတလာမင်းရှေ့က ဂေါတမမြတ်ဆွေဘုရားရှင်ကိုရောမြတ်သာသနာတော်ကြီးမပွင့်ထုံးပြီးဖျက်မပွင့်မီကာလမှာရှိကဗာရဏသီပီမှာဗြဟ္မတအမိရှိတဲ့ကာတိကရှင်ပြန်ကြီးမင်းပြူတယ်အဲ့ဒီဗာရဏသီပီကြီးကတော့ဖြင့်အမတန်ကြေဝွန်နေပဲအမတန်ကြေဝွန်တဲ့အမတန်မှချမ်းသာတယ်သဘဆိုင်အမတန်ထွက်တဲ့စိတ်ရှုယတနာအမတန်မှပိုးတယ် ဘုရားသူကြီးကအမတမချမ်းသာတယ်ကာတိကရှင်ကြီးကအမတမချမ်းသာတယ်စိတ်တယူတွေအမတမကြီးကြီးကြဲကြဲခန်းခန်းနာနာရှိတယ်အဲ့ဒီကာတိကရှင်ကြီးအုပ်ချုပ်တဲ့ဘုရားသူကြီးအနိနာမှာကောသလတိုင်းဆိုတာရှိတယ်သူကပြည်ငယ်လေးပြည်နယ်ငယ်လေးမှာနေတော့အဲ့ကောသလတိုင်းမှာနေတဲ့ရှင်ကြီးကဒီဂိတိကောသလမင်းလို့ခေါ်တဲ့သူကပြည်ငယ်လေးမှာရှင်ဘင်းပေါ့ ဗြဟ္မာဒအမည်ရှိတဲ့ကတိကရှင်မင်းကြီးကတိုင်းပြည်ကြီးမှာအုပ်ချုပ်တဲ့ဘုရင်ဒီကြီးဒီကောသလမင်းကတိုက်ပြီးငယ်လေးမှာအုပ်ချုပ်တဲ့ဘုရင်ငယ်လေးပေါ့တိုက်ပြီးငယ်လေးမှာနေရအဓမ္မဒါမင်းကြီးကလောဘရသဘောတရားဆိုတာဘလောက်ဆန့်ကြတယ်လဲသူကစင်ဒမင်းဒယထတချီလင်တာစစ်စစ်တအင်္ဂါ၄ပါးဆိုရှိတယ်စင်ဒကြီးတွေမင်းဒကြီးတွေ ယထာတတွေရှင်လင်တတ်တွေလက်နဲ့အပြည့်စုံအဲ့ဒါကြည့်ကြစိတ်တိုင်းတွေရှိတော့နိုင်ငံငယ်လေးတို့သူကညှင်းဆဲတယ်လူယူတယ်လူယူတယ်ညှင်းဆဲတယ်သူကချမ်းသာတာကိုသူကအင်အားကောင်းတော့အင်အားနဲ့ဖိပြီးတော့နိုင်ငံငယ်လေးတွေကိုသူကလူယူတယ်နှိမ့်သက်တယ်ဒီနေ့တော့အခါမှာအဲ့ဒီဗြဟ္မတာမင်းကြီးကအစဉ်စဉ်းစားတယ် ငါရဲ့တိုက်ပြည်အနိမှာရှိတဲ့ကောသလတိုင်းကောသလကောသလတိုင်းမှာဒီဂီတီကောသလမင်းဆိုတာရှိတယ်ဒီဂီတီကောသလမင်းအုပ်ချုပ်တဲ့တိုက်ပြည်လေးကငငယ်လေးပဲသူ့ကိုငါလူယူမယ်တတ်ဖြာပြီးတော့အဲ့ဒီကောသလတိုက်ပြည်ကြီးကိုငါလူယူပြီးတော့ယူမယ်ငါပိုင်တယ်ငါအာဏာရှိတယ်ငါပိုင်ငါယူမယ်ဒီလိုစဉ်းစားပြီးတော့အဲ့ဒီကတိကာမင်းရှိတဲ့မြမတာမင်းကြီးဟာ ဒေဂီတိကောသလမီအုပ်ချုပ်တဲ့နိုင်ငံကောသလတိုင်းကိုလာပြီးတော့စစ်အင်ဂျာ၄ပါးနဲ့ရှင်တာကြီးတွေပြင်တာကြီးတွေယထတာကြီးတွေရှင်တာကြီးအကြီးကျယ်နဲ့ထောင်ပေါင်းများစွာသောစစ်တိုက်ကြီးနဲ့စစ်ချီပြီးတော့ထွက်လာတာစစ်တိုက်ကိုကောသလတိုက်ကြီးကိုစစ်တိုက်ကိုထွက်လာထွက်လာတော့ဒေဂီတိကောသလမင်းကကြားတယ်ယမတာမင်းကြီးကောသလတိုင်းကိုစစ်တိုက်ကိုထွက်လာပြီစစ်တိုက်အမှန်တမ်းကြီးကျယ်တဲ့စစ်တိုက်ကိုထွက်လာပြီကြားတော့ဒေဂီတိကောသလမင်းကြီးက အပြမတမင်းကြီးကတိကရှင်ရှင်ကြီးသူကအမတမ်းမှချမ်းသာတယ်အမတမ်းမှကြွယ်ဝတယ်စစ်တိုက်တယ်အမတမ်းမှကြီးကျယ်တယ်ငါနိုင်ငံကိုဆလိုက်ပြီးတော့စစ်တိုက်မယ်ဆိုရင်ငါခုခံနိုင်တဲ့အစွမ်းအငါမှလုပ်ပါမရှိသူရဲ့အပုံတအပုံတရားမှာတပုံလုံးမှငါကမရှိတဲ့ပုဂ္ဂိုလ်ဘုရင်ကသူ့ကိုခုခံကာကွယ်ညာတော့လည်းပဲငါပဲသေမယ်တိုက်ပြီးပဲနင်းနာမယ်စဉ်းစားပြီးတော့ အဲ့ဒီဗြဟ္မာတနိခိတကတိကရှင်ကြီးတက်တက်ဖို့ရလာတဲ့အခါမှာကောသလတိုင်းအနာကို မရောက်မီဒီဂတိကောသလမင်းကြီးကြားပြရတဲ့အခါကျတော့ဒီဂတိကောသလမင်းကြီးကတန်ဖို့ရှိတဲ့စိတ်ထယတနာတွေယူပြီးတော့မိဖုရားကြီးခေါ်ပြီးတော့မထင်ရှားတဲ့အသွင်နဲ့တိုက်ကြီးကထွက်ပြေးသွားတယ်စောစီထွက်ပြေးသွားတယ်မခုခံဘူးသူမကောက်ွယ်ဘူး နန္ဒီမှာရှိကြတဲ့ပုဂ္ဂိုလ်တွေကိုလည်းပဲဆုံဆုံးမှပြီးတော့မင်းတို့ဘာမှပြန်ပြီးတော့မလုပ်တဲ့ဒီတိုင်းသူစီမံတဲ့အတိုင်းခံကြဆုံဆုံးမှဩဝါဒပေးပြီးတော့ဒီဒီဒီကောသလမင်းကြီးနဲ့မိဖုရားကောင်းကြီးနှစ်ဦးဟာတန်ဖို့ရှိရတနာတွေယူပြီးတော့နိုင်ငံထွက်ပြေးတိတ်တောင်သွားသိချင်တဲ့ခါမှလည်းပဲအဲ့ဒီဗာနာတိပီဗမတမင်းကြီးရဲ့အုပ်ချုပ်တဲ့ဗာနာတိပီကသူထွက်ပြေးသွားတာပါပဲထွက်ပြေးပြီးတော့ထွက်ခါကြတော့ အဲ့ဒီဗြဟ္မာဒနိဟိတကတိကရှင်ကြီးဟာဒီကောသလတက္ကိကိုအကုန်ယူသနပုတ်တို့ဖြက်စီလူရက်နန္ဒမရှိတဲ့သိချယတနာတွေအကုန်ယူသူအုပ်ချုပ်တာပေါ့လေသူလူယူတာသူစိတ်ပိုက်တာပေါ့ယူလိုက်တော့ကောသလနိုင်ငံကြီးဟာဗြဟ္မာဒမင်းကြီးလက်အောက်ကျသွားတာပေါ့လက်အောက်ကျတော့ပြီးသွားပြီပေါ့စစ်ပွဲကြီးကမတက်ရဘူးလူလူရသွားပြီပေါ့ ကိုကိုကအင်အားနဲ့တဲ့ပုဂ္ဂိုလ်အင်အားကောင်းတဲ့ပုဂ္ဂိုလ်ကိုပြန်လို့ရပါမလားမရဘူးမရဘူးမရဘူးနော်ဒီတော့တို့ပြောကြပါစို့ရဲ့ဒီကြီးဒီကောသလမင်းကြီးနဲ့မြေပြားကောင်းကြီးနဲ့ဥတို့ဟာမြမတာမင်းကြီးရဲ့အာနာပြတ်နှံ့တဲ့ဘာနာတိပြီးအစွန်ပြအနာကြတဲ့ဒီနေရာအုပ်လုတ်တဲ့အုတ်ထိပ်တဲ့အိမ်ပါအဝတ်ဖြူကိုဝတ်ပြီးတော့မထင်ရှားတဲ့အသွင်နဲ့ပရာပိုက်ဝတ်ပြီးတော့ သွားနေပြီးတော့နေတယ်အဲ့ဒီဗမဒနင်းနေတဲ့ဘာနာတိပိမှာသွားနေရတယ်အစွန်ပြနိုင်ကြနေရာမှာသွားပြီးတော့နေတယ်မထင်ရှားတဲ့အပြင်ပေါ့ပါရာဘိုက်အဝတ်ဖြူကိုထားတယ်ပါရာဘိုက်ဆိုတာမကြာမြင်သောကာလအပြင်မှာပဲမိဖုရားခေါင်ကြီးမှာကိုယ်ပရိသတ်နေတည်လာတယ်ကိုယ်ဝန်ပရိသတ်နေဖြစ်ပေါ်လာတဲ့အခါကျတော့ဘယ်လိုဖြစ်လာတော့ဆိုမိဖုရားခေါင်ကြီးက ရှင်ချင်းဆိုတာဖြစ်ပေါ်လာတတ်တယ်ပရိသန္တိနေရကအယုသမီးများရှင်ချင်းဆိုတာဖြစ်တယ်အဖွားရည်တွေပြီးမှာပေါ့လေဖွားငယ်တွေကမသိရသေးဘူးပေါ့ကိုယ်ကဒီနေ့သိလာမှာပေါ့ရှင်ချင်းဆိုတာဟာထုချတဲ့သဘောတရားပရိသန္တိနေတဲ့ကလေးလေးရဲ့ကံစွမ်းကြောင့် ကောင်းတာဖြစ်စေမကောင်းတာဖြစ်စေမိဖုရားခင်မိခင်ဖြစ်တဲ့ပုဂ္ဂိုလ်မှာအလိုဆန္ဒဖြစ်ပေါ်လာတတ်တယ်။ကိုဒီဂတိကောသလမင်းကြီးမိဖုရားကောင်းကြီးမှာကဘာဘလို့ခင်ကြီးဖြစ်ပေါ်လာတယ်ဆိုတော့စိတ်အင်္ဂါ၄ပါးစေဝတ်စုံဝထတဲ့စိတ်အင်္ဂါ၄ပါးကိုမနဲ့အစိုးကြီးနေဝန်းပေါ်ထွက်လာတဲ့အခါမှာအင်မတန်ညီညွတ်တဲ့မင်္ဂလာရှိတဲ့မြေပြင်မှာစိတ်အင်္ဂါ၄ပါး ဖြတ်ဝတ်တစားတွေကိုအဝတ်အစုံစိတ်ဝတ်အစုံဝတ်ထားပြီးတော့စစ်တပ်ထွက်ဖို့စစ်တိုက်ထွက်ဖို့ရန်အတွက်ဝတ်ထားတဲ့ဝတ်စုံကြီးနဲ့အကုန်ဝတ်ထားတဲ့စိတ်အင်္ဂါ၄ပါးရှိတဲ့စစ်တပ်ကြီးကိုကြည့်ရှုလိုတယ်ဒါပြီးတော့တန်လျက်သွေးတယ်တန်လျက်ကိုဆေးထားတဲ့တန်လျက်ကိုသွေးထားတဲ့ရေကိုလည်းတောက်ကျင်တယ်စိတ်ထဲမှာဒီအဲ့ဒီတကူဖြစ်ပေါ်လာတဲ့စိတ်အင်္ဂါ၄ပါးကိုသူကြည့်ကျင်တယ် တန်လျက်သွေးထားတဲ့တန်လျက်ရေကိုလည်းပဲသူတောက်ကျင်တယ်အဲ့လိုဖြစ်ပေါ်လာတယ်မိဖုရားကောင်းကြီးမှကြည့်လာတော့သူ့လင်ဘင်းကိုပြောတတ်ကြတာပေါ့ဒီလိုဒီလိုပဲသူဖြစ်လာပါတယ်ပြောခါကြတော့ဒီဂရီကောသလမင်းကြီးကခုကသူများနိုင်ငံမှာသွားပြီးတော့ပုံအောင်ရတယ်မဟုတ်လားရှင်မရဲ့သူကဆစ်ဆင်းရဲရဲသူများနိုင်ငံမှာဒီလိုပုံအောင်နေရတာဒီစိတ်အင်္ဂါ၄ပါးစက်တကြီးကိုမြင်ရတဲ့ဆိုတာ ဘယ်လိုဖြစ်နိုင်မှာတော့တက်တက်ထွက်တဲ့အခါမှာရှင်ပြင်းသွေးတဲ့ဖိထားတဲ့ဒီပန်လက်သွေးရည်ကိုတောက်မှဆိုဘယ်ဖြစ်နိုင်မှာတော့ငါရှင်ပြင်းဖြစ်မှသာလင်ဗျာငါလုတ်ပလို့ဖြစ်မှာပေါ့အခုတို့ကလည်းပဲသူများနိုင်ငံမှာပို့အောင်လို့နေရတာဒါဘယ်ဖြစ်နိုင်မလဲသိခင်ချင်းကိုတို့ဘယ်လိုလုပ်မလဲငါဘယ်လိုလုပ်နိုင်မှာတော့ပြောခါကြတော့ သူချင်းချင်းဖြစ်တဲ့အတိုင်းစင်အင်္ဂါ၄ပါးကိုလည်းမကြည့်သူပါဘူး။တန်လျက်ပြည့်တဲ့ဓာတ်ရည်ကိုလည်းမသဘူးဆိုရင်ကျမသေပါလိမ့်မယ်။သူကသေရလိမ့်မယ်တဲ့။ဒါကြည့်ကြတယ်လဲဆိုတာချင်းချင်းကြည့်။ဒီစင်အင်္ဂါ၄ပါးကိုမကြည့်ရတော့ဘူး။တန်လျက်ပြည့်တဲ့ဓာတ်ရည်ကိုလည်းဓာတ်ရည်ကိုလည်းမသဘူးဆိုရင်ဒီမိဖုရားကြီးတို့ဘာဖြစ်သွားမလဲ။သေရလိမ့်မယ်တဲ့။ဘုန်းကြီးတို့ဖွားကြီးများချင်းချင်းဘာဖြစ်ခဲ့ဘူးတလဲ။တံပြာတိနဲ့ဆာကိုစားရင်တဲ့။ တရားပြည့်စိမ့်ကိုစားခြင်းတယ်ဖြစ်လားလွယ်တယ်မဟုတ်လားမယံတိစားစဉ်နဲ့မပြီးနဲ့တူးပြီးတော့ထမင်းစားခြင်းတယ်ဒါလွယ်တယ်မဟုတ်လားလွယ်တယ်မဟုတ်လားတချို့လူသမီးတွေပြောပြဘူးတယ်ဒီကလေးလေးလေးပေါ့ဗျာသူကိုယ်ဝင်လည်းသူကပေါ့တခါလဲမဲသားအစိမ်စားချင်လိုက်တာခွိတ်မာသားကြီးတော့မိဘရှိသူဘာမှမသိဘူးဟဲ့ပြောပြတာဟဲ့သူတက္ကမကြီး သူပေါ့ဗျာသူပြိဿနဲ့နေတော့ပါပြီးတော့မေတ္တာစိတ်စားကျင်လိုက်တာဗျာခုကြည့်လာတော့မိဘကျေးဇူးဘာမှမပြီးဘူးမိဘစိတ်ဆင်းရောက်အမျက်လုတ်တယ်ဒီခွေးမှန်သားလေးသူဘာပြဲသွားလဲအမိမိခင်ဘာပြဲသွားလဲအေးခွေးမကမေးတော့ခွေးသားလေးဆိုတော့ခွေးမသားဆိုတော့ကိုခွေးမပြဲသွားတာပေါ့အေးပါစုလေးလို့မပြောဘူးခွေးမသားလေးတဲ့အေးအဲ့ဒါမိခင်ကြီးများတတ်တယ် ဒီတတရောက်ငါးပါးသီလာမြဲပါစေဒီလိုမကောင်းတဲ့သားလေးကိုပဋိသင်္ဍေလာနေမယ်ဆိုရှင်ခင်ချင်းဖြစ်တတ်တယ်အရိထမကောင်းတာခင်ချင်းဖြစ်တတ်တယ်ဒါဒီထားရတယ်ဒီထားရတယ်တဲ့ငါးပါးသီလာမြဲရတဲ့တရားဘောနာပွားများအထောက်ရမယ်သားကောင်းသမီးကောင်းတွေဖွားအောင်ဟုတ်လားအဖွားသေးတဲ့အဖွားငယ်လေးတွေကလည်းသားကောင်းသမီးကောင်းတွေအိမ်တော်ကြည့်တဲ့ခါကျတော့သားသားကောင်းသမီးကောင်းတွေရအောင်ဘာလို့ရမလဲတရားအထောက်ရမယ်ဘာလို့ရမလဲငါးပါးသီလာမြဲရမယ်ဘာမြဲရမလဲ အခါကျသူကောင်းလူကောင်းသူကောင်းလေးတွေပရိသတ်တွေလာနေလိမ့်မယ်နမို့ရှိငပေတွေငတေးတွေတရက်တစ်သေးတွေတရက်တစ်ဘလူတွေပရိသတ်တွေလာနေလိမ့်မယ်အဲ့ဒါတွေဒီထားအဲ့ဒါလေးတွေခုခေတ်မှာဒီထားရတယ်အဲ့တော့ဒီဂိတိကောသလမင်းကြီးနဲ့ဒီဗြဟ္မာတမင်းကြီးရဲ့ဘရောဟိကအမတန်ရင်းနှီးတဲ့ဗြဟ္မာတမင်းကြီးရဲ့ဘရောဟိနဲ့ဒီဂိတိကောသလမင်းကြီးအမတန်ရင်းနှီးတော့ကြံရံမရဖြစ်ပြီးတော့ဒီနေ့တော့ဒီဂိတိကောသလမင်းကြီးကအဲ့ဒီဘရောဟိထံသွားတယ် မိတ်ဆွေဘရောဟိတ်ကြီးမိဖုရားကြီးကဒီလိုဒီလိုချင်းချင်းဖြစ်နေတယ်ဘယ်လိုလုပ်ပါမလဲဘရောဟိတ်ကြီးကုညီနိုင်မလားဆိုတော့အာသင်မင်းကြီးစိတ်စိတ်မပူနဲ့ကျွန်တော်ကုညီပါမယ်ဒါမှလည်းပဲမိဖုရားကြီးခေါ်လာခဲ့အောင်မိဖုရားကြီးရဲ့ကိုဝန်ကိုကျွန်တော်စစ်စိတ်ပါမယ်ဘေဒင်လက္ခဏာရပေါ့ဘရောဟိတ်ဆိုတာဘေဒင်ကျွမ်းကျင်တာကိုအဲ့တော့ဒီဒီကောသနာမင်းကြီးကမိဖုရားကောင်ကြီးကိုအဲ့ဒီပရောဟိတံခေါ်သွားတယ်ဓမ္မတာမင်းကြီးကပရောဟိတံခေါ်သွားတယ်ဓမ္မတာမင်းကြီးတော့မသိရဘူးနော်ပရောဟိတံအမှန်တန်လိမ့်ပါတယ် မိတ်ဆွေကြောတရားအမတန်ပြည်စုံတယ်ဗြဟ္မဏမင်းကြီးရနေပြီးတော့ဗြဟ္မဏမင်းကြီးပရောဟိတံဒီဂရီကောသနာမင်းကြီးမိဖုရားခေါ်သွားတဲ့ခါကျတော့မိဖုရားအဝိကလာကလေးကနင်းလေပရောဟိတကြီးကသိနေတယ်အော်မိဖုရားခေါင်းကြီးကဝန်ထမ်းမှနေတဲ့ကလေးလေးဟာဖြင့်ကောသလာတိုင်းကြီးကိုပြန်ပြီးတော့ဘယင်ဖြစ်မဲ့ပုဂ္ဂိုလ်ပဲမိဘဤအရေးအရာဖြစ်တဲ့အရေးအရာကိုပြန်ပြီးတော့အုပ်စိုးနိုင်မဲ့တတ္တဝါလေးပရိသတ်တွေနေပြီလို့သူသိတယ်ပြက်ခါကျတော့ ကဲဒီကိစ္စကိုကျွန်တော်ဆောင်ရွက်မယ်ဘယ်နေ့မနေ့ဆောင်ရွက်မယ်ဆိုပြီးတော့အဲ့ဒီပရောဟိတ်ကြီးကနတ်တော်ထဲကိုသွားပြီးတော့ရှင်မာတမင်းကိုသွားပြောတယ်ရှင်ဘင်းဆိုတာပရောဟိတ်လိန်တဲ့အတိုင်းလုပ်ရတဲ့ညာတဲ့အတိုင်းလုပ်ရတယ်အဲဘင်းဆိုပြီးညာရှိတာမျိုးမဟုတ်ဘူးနော်ဘင်းညာရှိတာမျိုးမဟုတ်ဘူးဘုန်းကြီးကတော့